မူကလည်းတရားဟောတဲ့အချိန်မှမူကကောင်းရက်ဖြစ်နေတော့ဒီကပြောတဲ့စကားကိုယောဂီတွေကြားခြင်းမှကြားမယ်ယောဂီတွေကြားလားမကြားဘူးနဲ့တူမကြားဘဲနဲ့ပြောနေရင်လည်းမောရုံပဲရှိမှာပဲအဲ့တော့သူကသူမူကြိုက်တဲ့လောက်ရွာမဟောပဲနေပဲယောဂီတွေပြောတာကြားလားကြားတယ်ဆိုပေမဲ့လည်းတဲတဲကွဲကွဲကြားကြမှာကြားမှာပေါ့လေ မသေးမကွဲကြားမှာပေါ့ယောဂီတွေမြန်မာလိုဒီနေ့ဘယ်နှရက်လဲပထမဝါဆိုလာပြည့်နေ့မြန်မာလူမျိုးတွေဖြစ်တော့မြန်မာနေ့ရက်ကိုသိရတော့1300ဘယ်နှခုတော့60ဘလောက်လို့66ခုဝါဆိုလာပြည့်နေ့ မြန်မာလူမျိုးတွေပြီးပြီးမြန်မာရဲ့နေ့ရက်ကို သိရမယ်ဘယ်လဘယ်နှခုနှစ်ဘယ်ရက်သိရအင်္ဂလိပ်တော့သိကြတယ်သူတပြည့်မျိုးသူမျိုးသားတွေဟာအင်္ဂလိပ်သိပြီးတော့မြန်မာလနေ့ရက်တွေမသိကြတော့မြန်မာလူမျိုးဖြစ်တဲ့အတွက်မြန်မာ နေ့ရက်ကိုသိရအင်္ဂလိပ်ကအင်္ဂလိပ်လအင်္ဂလိပ်ရက်ကဘလောက်တော့2004ခုဘယ်နှလလဲခုဟာ9လနဲ့ ၁ရက်နေ့အဲ့ဒီအင်္ဂလိပ်ကြောင့်လွယ်လွယ်ကူကူပို့ပြီးတော့သိကြမြန်မာလူမျိုးတွေကမြန်မာနေ့ရက်ကို မမေ့အောင်လွယ်လွယ်ကူကူနဲ့သိအောင်သတိပြုကြဖို့အလေးအကျင့်ရှိကြဖို့လိုတယ်ဒီကနေ့ဟောဖို့ရည်ရွယ်လာတာကတော့ယောဂီတွေကြားသလောက်ပဲနားထောင်ဖို့အင်္ဂုတ္တရနိကေဆက်ကနိဗ္ဗာန်မှာလာတဲ့တာမာတကသုတ်တဲ့အဲ့ဒီသုတ်တန်နဲ့ အပရိဟာနိယသုတ်တံတဲ့သုတ်တံတစ်ခုရှိအဲ့ဒီသုတ်တံတစ်ခုကိုဟောမယ်လို့ရည်ရွယ်ပြီးတော့လာခဲ့တယ်မြတ်စွာဘုရားကတစ်ချိန်မှသက်ကတိုင်းတာမရွာငယ်ပောက္ခရဏိယအရမမြတ်စွာဘုရားတရင်သုံးနေတယ်အဲ့ဒီအချိန်အခါမှာဒီ မိုးကောင်းကင်ပေါ်မှာရှိကြတဲ့နတ်တွေမြမာတွေဆိုတာကမြတ်စွာဘုရားထံသူတို့ချင်းကပ်တဲ့အချိန်ရှိတယ်မြတ်စွာဘုရားထံလာပြီးတော့ဖူးမျောကြသူတို့သိခြင်းနဲ့ပြဿနာတွေမေးကြစသဖြင့်မြတ်စွာဘုရားအထံမှာချင်းကပ်တဲ့အချိန်ခါရှိတယ်ဘယ်အချိန်ခါမှာချင်းကပ်တယ်လဲဆိုတော့မနေ့ပိုင်းလည်းမဟုတ်ဘူးနေ့လယ်ပိုင်းလည်းမဟုတ်ဘူးညနေပိုင်းလည်းမဟုတ်ဘူးညပိုင်းမှာ ညပိုင်းမှာလည်းပဲဘယ်ချိန်ကဘယ်ချိန်ရှိလဲဆိုတော့သကောင်ရံလို့ခေါ်တဲ့10နာရီကနေပြီးတော့2နာရီအထိ4နာရီပေါ့လေအဲ့ဒါသကောင်ရံအချိန်လို့ခေါ်တယ်အဲ့ဒီသကောင်ရံအချိန်မှာနတ်တွေပြမာတွေဖျားထန်လာကြတယ်တတောင်းသော လောကရမှာရှိကြတဲ့နတ်ဒီပြမာတွေသူတို့စိတ်ထဲမှာမရှင်းမလင်းရှိတဲ့အချက်လက်တွေသူတို့မေးခြင်းနဲ့မေးခွန်းနေပြတနာတွေ မေးဖို့မြတ်စွာဘုရားတန်လာပြီးတော့ချင်းကပ်ကြလူကြီးတိတ်တဲ့အချိန်ပေါ့လေအဲ့ဒီအချိန်မှာနတ်ဒီမြမာတွေလာကြတယ်အဲ့ဒီလိုလာလေထုံးစံရှိကြတဲ့အတိုင်းနတ်သားတဦးကမြတ်စွာဘုရားတရင်300ဖြစ်တယ်အဲ့ဒီပေါခရဏိယလို့ခေါ်တဲ့အရက်ကိုအဲ့ဒီနတ်သားကသူ့ရဲ့ခန္ဓာကိုယ်ကနေပြီးတော့ အလွန်နှစ်သက်ဖွယ်ကောင်းတဲ့အစင်းတွေကိုရောင်ကိုဝါတွေတောက်ပစွာနဲ့အဲ့ဒီပောက္ခရဏိယအယတ်တရားလုံးကိုထွန်းလင်းတောက်ပစေပြီးတော့ဘုရားထံမောက်ရောက်လာတယ်ဘုရားထံမောက်ရောက်လာတဲ့အခါရောက်တော့မြတ်စွာဘုရားထံချင်းကမြတ်စွာဘုရားထံချင်းကပြီးတော့မြတ်စွာဘုရားကိုရှ िख ိုးမြတ်စွာဘုရားရှ िख ိုးပြီးတဲ့အခါရောက်တော့အဲ့ဒီနတ်ကအခုယောဂီတွေထိုင်းနေတယ်လို့ထိုင်းတာမဟုတ်ဘူးအဲ့ဒီနတ်သားက မတ်တက်ရက်ပြီးတော့မြတ်စွာဘုရားထံပတ်ထံအနီးအနားမှာနေတဲ့အဲ့ဒီမြတ်စွာဘုရားနဲ့ဘယ်လိုနေရာမျိုးမှာသူနေတယ်လဲဆိုတော့တဲ့အပြစ်6ပါးကင်းတဲ့နေရာမှာအဲ့ဒီနတ်တွေကမြမာတွေကရွေးချယ်ပြီးတော့မြတ်စွာဘုရားထံအနီးပါးမှာရက်တည်ပြီးတော့နေလေရှိကြတယ်အပြစ်6ပါးကင်းတဲ့အရာဆိုတာဘယ်လိုအရာလဲဆိုတော့ဖယားရဲ့မျက်နာ ရှေ့တဲ့တဲ့အရက်လည်းမဟုတ်ရဘူးတဲ့ဖရာရဲ့နောက်ကျောဖြစ်တဲ့နောက်ကျောဘက်ကအရက်လည်းမဖြစ်ရဖရာနဲ့နီလွန်ဝေးလွန်တဲ့အရက်လည်းမဖြစ်ရဘူးဖရာရဲ့လေအောက်အရက်ဖရာရဲ့လေလေညာအရက်အဲ့ဒီအရက်လည်းမဟုတ်ရဘူးနောက်ပြီးတော့ဖရားတဲ့လည်းနေရာကမမြင်ရဘူးဖရားနေရာတဲ့လည်းမနှိမ့်ရဘူး အဲ့ဒီလိုအပြစ်တွေကင်းတဲ့နေရာမှာနတ်တွေမြမာတွေကနေပြီးတော့ရက်တည်နေကြတယ်တဲ့မထိုင်ညာဘူးတဲ့အဲ့ဒီလို မထိုင်ရတာကဘာကြောင့်မထိုင်တာလဲဆိုတော့အကြောင်း၄မျိုးပြတယ်စာတွေကနတ်တွေမြမာတွေဆိုတာလူပြည်ကိုမလာခြင်းညာဘူးတဲ့လူပြည်မလွဲမရှောင်သာလို့လာကြတဲ့အခါမှာသူတို့လူရင်းကိစ္စမြန်မြန်ပြီးပြီးတော့မြန်မြန်ပြန်ရင်တဲ့ဥပမာပြထားတဲ့ အမတမတန့်စင်တဲ့အမတမအတန်အရှင်းကြိုက်တဲ့လူတယောက်ကမစင်နေကျင်ကြီးတွေရှိတဲ့အရက်ကိုသွားရပြီဆိုရင်တဲ့အဲ့ဒီလူကမလွဲမရှောင်သာလို့သွားရပြီမယ်လို့အမြန်ဆုံးပဲအဲ့ဒီကျင်ကြီးကျင်ငယ်ကင်းတဲ့မရှိတဲ့နေရာအရက်ကိုအမြန်ဆုံးပဲပြန်ပြီးတော့ထွက်သွားတယ်အဲ့ဒီလိုပဲနတ်ဒေပြမာတွေဆိုတာကလည်းပဲဒီလူတွေရဲ့အနံ့ကို မခံနိုင်ဘူးတဲ့နတ်ဒေပြမာတွေက လောက်အထိသူတို့ဒီလူပြည်ကနေပြီးတော့ယူဇနာတရားဝေးကွာတဲ့အရက်ကစပြီးတော့လူတွေရဲ့အနာသူတို့အတွက်ယွန်စရာဆက်ဆုပ်စရာ ဖြစ်နေပါတယ်တဲ့ဒါကြောင့်သူတို့ကလူပြည်ကိုမလာခြင်းရဘူးလူပြည်မှာနတ်တွေပြမာတွေမပြောကြဘူးမလွဲမရှောင်သာလို့သူတို့ကိစ္စရှိလို့မို့လာကြလို့ရှိရင်မြန်မြန်လာပြီးတော့မြန်မြန်ပြန်ကျင်ကြတယ် အဲ့ဒီလိုမြန်မြန်ပြန်ရင်တဲ့အကြောင်းကြောင့်လည်းပဲမြတ်စွာဘုရားရဲ့အထံမှာလာကြတဲ့အခါသူတို့ဟာမထိုင်ဘူးတဲ့ရပ်ပြီးတော့ပဲနေတယ်နောက်အကြောင်းတစ်မျိုးကတော့တဲ့ထိုင်နေဆိုတာကထိုင်ခြင်းရဲ့သဘောတရားကရတ္တာကြာလို့မို့ညောင်းလာလို့ရှိရင်လည်းထိုင်နေသွားတာကြာလို့မို့ညောင်းလာလို့ရှိရင်လည်းပဲထိုင်နေလျောင်းတာကြာလို့မို့ ခန္ဓာကိုယ်ပင်မဆင်းရဲပြီးညောင်းညပြီးလာတယ်ဆိုလို့ရှိရင်လည်းထိုင်နေနတ်တွေမှာရောက်တော့အဲ့ဒီလိုခန္ဓာကိုယ်ပင်ပန်းဆင်းရဲတယ်ဆိုတာမရှိဘူးတဲ့ဒါကြောင့်သူတို့က ထိုင်တရားမလို့ရပ်ဖဲရပ်တယ်တဲ့ခန္ဓာကိုယ်ပင်ပန်းဆင်းရဲတယ်ဆိုတာ မရှိလို့လည်းပဲအဲ့ဒီနတ်တွေဘုရားထံမောက်လာရောက်တဲ့အခါမှာမထိုင်မဲနဲ့ရပ်နေကြတယ်တဲ့နောက်အကြောင်းတစ်မျိုးကတော့ ဖရာသတင်းသုံးပြီဆိုလို့ရှိရင်ဖရာရဲ့ပတ်ဝန်းကျင်မှာအရှင်သာရိပုတ္တရာရှင်မမောကလန်ရှင်မကတ္တပရှင်နုရုဒ္ဓအရှင်အာနန္ဒအရှင်ရာဟုလာအစရှိတဲ့ရှစ်ကျိတ်တော်မဟာသာဝကတွေကဝိုင်းရံပြီးတော့ထိုင်းနေကြအဲဒီလိုဝိုင်းရံပြီးထိုင်းနေကြတဲ့80သောမဟာသာဝကတွေကိုအဲဒီနတ်တွေမြမာတွေက အမတန်မှမြတ်နိုးကြတယ်အမတန်မှ ယိုသေးလေးစားကြတယ်အဲ့ဒီဝိုင်းရံပြီးတော့တီးနေကြတဲ့80သောမဟာတာဝကတွေကိုယိုသေးလေးစားသောအဖြစ်လည်းပဲသူတို့ကရက်နေကြပါတယ်တဲ့နတ်ပြည်မြမာတွေကမထိုင်မဲနဲ့ရက်နေကြတယ်ဒါကအကြောင်းတစ်မျိုးနောက်အကြောင်းတစ်မျိုးကတော့အဲ့ဒီနတ်ပြည်မြမာတွေအဲ့ဒီလိုရက်ချင်းရဲ့အကြောင်းကတော့အခြားအကြောင်းမဟုတ်ပါဘူးတဲ့ဖရာအပေါ်ယိုသေးတဲ့ဂါရဝတရားထားရှိလို့ပဲ မထိုင်မဲနဲ့ရက်ကြပါတယ်တဲ့တကယ်လို့သူတို့အဲ့ဒီနတ်တွေမြမာတွေထိုင်ခြင်းပြီဆိုလို့ရှင်နေရအထူးရှာစရာမလိုနေရအစင်နဲ့သူကသူသူဘုံသူကနဲ့ဖြစ်လာသူတို့ကထိုင်လို့တဲ့စိတ်တောင်မဖြစ်တာကတော့အဲ့ကောနထိုင်လို့တဲ့စိတ်မဖြစ်တာမို့သူတို့မထိုင်ရဘူးတဲ့ဒါကတော့နတ်တွေမြမာတွေဖျားထန်လာတဲ့အခါမှာသူတို့မထိုင်မဲနဲ့ရရချင်းရဲ့အကြောင်းတွေကိုစာတွေကပြဆိုတဲ့အကြောင်းတရားတွေပေါ့လေအခုလည်းပဲအဲ့ဒီနတ်သားတယောက်ကမြတ်စွာဘုရားထံမှာ မထိုင်မဲနဲ့ရပြီးတော့မြတ်စွာဘုရားကို သူက လာပြီးတော့လျှောက်တယ်ဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားမြတ်စွာဘုရားရဲ့တပည့်ဖြစ်တဲ့ယဟန်တွေကုသိုလ်တရားတွေမှာဆုပ်လျော့ခြင်းရဲ့ဆုပ်ယုတ်ခြင်းရဲ့ရုပ်လျော့ခြင်းရဲ့အကြောင်း၃မျိုးရှိပါတယ်အဲ့ဒီ၃မျိုးကဘာတွေတုံးဆိုပြီးတော့အဲ့ဒီနတ်သားကဘုရားရှိကိုလျှောက်ကမ္မာရာမတာတဲ့ပါဠိလိုပြောတော့ ကာမဆိုတာအမှုလုပ်ငန်းအာရာမဆိုတာမွေးလျောတာတာဆိုတာအဖြစ်ကာမရာမတာအလုံးမှမွေးလျောတယ်တဲ့အဲ့ဒါဟာလဲကုသိုလ်တရားရုပ်လျောခြင်းရဲ့ဆုပ်ယုပ်ခြင်းရဲ့အကြောင်းတရားပါပဲတဲ့နံပါတ်1ကဘတ္တာရာမတာတဲ့ဘတ္တာရာမတာဆိုဘတ္တာဆိုတာစကားပြောတာအာရာမဆိုတာမွေးလျောတာတာဆိုတာအဖြစ် ဘတ္တာရာမတာတဲ့စကားပြောရတာမှမွေးလျော်တယ်တဲ့နံပါတ်3ကတော့နေဓာရာမတာတဲ့နေဓာဆိုတာအိတ်ငိုက်တာအာရာမဆိုတာပြောတာတာဆိုတာအဖြစ် နေဓာရာမတာအိတ်ငိုက်မြင်းမှုမှာပျော်မွေ့သူဤအဖြစ်တဲ့ငိုက်မြည်ရတာပျော်တယ်အဲ့ဒီအကြောင်းသုံးချက်ပါပဲဖရာတဲ့မြတ်စွာဘုရားကိုအဲ့ဒီနတ်သားကလျှောက် နံပါတ်1တဲ့ကာမာရာမတားတဲ့အမှုကိစ္စတွေမှာပြောတယ်တဲ့နံပါတ်2ဘတ်တာရာမတားစကားပြောရာပြောတယ်နံပါတ်3နေဒါရာမတားအဲအိပ်ရတာပြောတယ်တဲ့ပျော်မွေ့တယ်တဲ့အဲ့ဒီအကြောင်း၃ချက်ရှိလို့ရှိရင်တဲ့ကုသိုလ်တရားတွေရုပ်လျော်ပါတယ်ဖရာတဲ့နတ်သားကနေမြတ်စွာဘုရားလျှောက်ယောဂီတွေနတ်သားပြောတဲ့၃ချက်နံပါတ်၁အချက်ကဘာတော့ ပါဠိလိုမပြောခြင်းလေနေလေမြန်မာလိုပြောကြည့်ပါတော့နံပါတ်1ကအမှုကိစ္စတွေမှာပြောတယ်တဲ့နံပါတ်2ကစကားပြောတာမှာပြောတယ်တဲ့နံပါတ်3ကအိပ်ရတာပြောတယ်အိပ်နေရတာငိုက်နေရတာသူကအမတန်ပျော်မွေ့တယ်သဘောကျတယ်ကျေနပ်အဲ့ဒီအချက်၃ချက်ပြည့်စုံရင်တကုသိုလ်တရားတွေရုပ်လျော့ပြီတဲ့ ကာမာရာမတာဆိုတာကကိုယ်အလုတ်ကတော့ရှိတာပေါ့ယောဂီတွေရဲ့အလုတ်ကတော့ဘာအလုတ်ရှိတယ်ယောဂီတွေထိုင်တဲ့အခါမှာလည်းမှတ်ရမှာပဲမဟုတ်လားစဉ္ညာလျှောက်တဲ့အခါလည်းမှတ်ကြမ်းတဲ့အသေးစိတ်အမူအရာလေးတွေလည်းမှတ်မလွဲမကင်းတာကိစ္စလေးတွေလည်းရှိတာပေါ့လေရေချိုးရတယ်အဝတ်လျှောရတယ်စားရတယ်တောက်ရတယ် အခင်းကြီးအခင်းလေးသွားရတယ်စသည်ဒီလိုမလွဲတာမရှောင်တာကိစ္စလေးတွေရှိတယ်အဲ့ဒီလိုကိစ္စလေးတွေတော့လုပ်ရတာပေါ့ဒါပေမဲ့မလိုအပ်ဖဲနဲ့ကိုတရားအတွက်အနှောက်အယှက်ဖြစ်မဲ့အပူပန်ကြီးရကိစ္စတွေကိုတော့ဖယ်ရှားပြရတယ်တဲ့အဲ့ဒီလိုကိစ္စနည်းရတယ်ဒါကြောင့်မာသီဆရာတော်ဘုရားကြီးကတော့ကိစ္စမများစကားနဲ့စေတဲ့သူကလင်္ကာလေးစီထားတဲ့အဲ့ဒီနတ်သားလျှောက်တဲ့စကားပါပဲ ကိစ္စမများရဘူးတဲ့ယောဂီမှာတရားမှတ်ရတဲ့ကိစ္စပဲများပါစေမလွယ်မကင်းလာတဲ့ကိစ္စလေးတွေရှိရင်အဲ့ဒါလေးတွေအချိန်မကုန်စေနဲ့ကိစ္စမများနဲ့တဲ့တရားတက်ခြင်းကိစ္စမများနဲ့ကုသိုလ်တရားတွေတိုးပွားခြင်းကိစ္စမများနဲ့တတိတွေတမာရီတွေပညာတွေအဲအဲ့ဒီတရားတွေပေါ့လေ မိမိတဏ္ဍာမှာ တတိတွေများတဲ့မြတ်သမာဓိတွေပွားတဲ့ပွားပညာတွေတိုးတဲ့တိုးလာဖို့ရကိစ္စမများနဲ့တဲ့နတ်သားကဖရာကိုလျှောက်နံပါတ်2ကဘာမများရဘူးတော့စကားနဲ့စီတဲ့စကားမများရဘူးတဲ့ယောဂီစကားများလို့ရှိရင်တရားတွေယော့ယော့တရားတွေတတိတွေလည်းယော့သွားယော့သမာဓိလေးလည်းယော့သွားယော့ဉာဏ်လေးလည်းမတက်တော့ အဲ့တော့ဘတ္တာရမတာတဲ့စကားပြောတာမှ မပြောနဲ့တဲ့စကားပြောရမှာပြောတဲ့ပုံကိုယ်ကြီးဆိုတာကစကားပြောလိုက်ပြီဆိုလို့ရှိရင်တရားကရှော့သွားရောတတိတွေလည်းရှော့သွားတယ်တမာရီတွေလည်းရှော့သွားတယ်ပညာတွေလည်းရှော့သွားတယ်ဒါကြောင့်စကားပြောတာလည်းမပြောရဘူးတဲ့ဒါတော့ဘုရားဟောထားတဲ့စကားပါပဲဘုရားကတဏှာမှာရောက်တော့သူကယောဂီတွေကုသိုလ်တရားမှာမယုတ်လျော့ခြင်းရဲ့အကြောင်းအပရိဟာနိယဆိုပြီးတော့ဆက်ပြီးတော့မြတ်စွာဘုရားက နောက်တတုတ်တံမှာဟောထားတယ်အဲ့တော့အလုံးမများခြင်းစကားမများခြင်းတဲ့စကားနည်းခြင်းတဟာတရားတက်ခြင်း အကြောင်းတွေပဲတဲ့ကိစ္စမများစေနဲ့စကားမများစေနဲ့စကားအတတ်နိုင်ဆုံးနည်းရတယ်ဒါမှတရားကတိုးတက်တယ်အမှတ်တရားမလွတ်ဘူးတတိတွေတိုးမယ်တမာရီတွေတိုးမယ်ပညာတွေတိုးမယ်အဲ့ဒီလိုမဟုတ်ဘဲနဲ့တွေးသမျှလူလိုက်ပြီးစကားပြောစကားပြောဖို့အကြောင်းမရှိအကြောင်းရှားစကားပြော အဲ့ဒီလိုစကားတွေပြောနေမယ်ဆိုလို့ရှိရင်တော့တရားဘယ်တော့မှမတက်ဘူးနေ့တွေလတွေရက်တွေသာကုန်သွားမယ်တရားကဘာမှထူးမလားဘူးအဲတတိကလည်းမတို့တမာတိကလည်းမတို့ပညာကလည်းမတို့မတို့တဲ့အခါရောက်တော့တရားအရသာကမပေါ်တရားအရသာကမပေါ်တော့အဲတရားအထုရတာ तू ကပြောစရာမဟုတ်တော့ဘူးပြင်းကြီးစရာကြီးဖြစ်လာငင်းငွေ့လာဒါကြောင့်စကားမပြောရဘူးတဲ့ စကားမပြောရဘူးဆိုပြီးတော့တချို့ကအစွန်းရောက်သွားတာတွေလည်းရှိသေးတယ်မာစီဆရာတော်ဘုရားကြီးကမိန့်တော်မူထားတယ်မသားစရာကောင်းပါလေဗမာပြည်မှာခေတ်စားနေကြတဲ့အလေးအထားတွေလည်းရှိနေတယ်ကြားနေရတယ်ဘုရားအလိုတော်တော့မကြပါဘူးဒါပေမဲ့ခေတ်စားကြလောက်ကြဘုရားသားတော်သမီးတော်ဆိုတာဘုရားရဲ့အလိုတော်အတိုင်းလောက်တတ်ဖို့ဆောင်ရွက်တတ်ဖို့အမတန်အရေးကြီးပါတယ်ဘုရားအလိုတော်မကြတဲ့ဝါဒတွေ ဗုဒ္ဓသာသနာလောကမှာကြားနေရတယ်ဝစီဘိတ်ကျင့်နေတဲ့ဝစီဘိတ်ကျင့်တယ်ဆိုတာကမာစီဆရာတော်ဘုရားကြီးကဝစီဘိတ်ကျင့်တာနဲ့ပတ်သက်ပြီးပြောထားတဲ့စကားလေးတွေကမှတ်သားစရာကောင်းပါလေယောဂီတွေဘုသူတ္တအဖြစ်ပြောပြရဝစီဘိတ်ကတချို့ကကျင့်သုံးရတယ်လို့ကြားကြတယ်မဟာစီတိုင်းဝိုင်းထဲတော့မတော့ကြားနေရတယ်မဟာစီတိုင်းဝိုင်းမဟုတ်တဲ့နေရာတွေမှာလည်းကြားရပါတယ်မဟာစီဆရာတော်ဘုရားကြီးကဝစီဘိတ်နဲ့ပတ်သက်ပြီးတော့ပြောထားတဲ့စကားလေးတွေ သူကသူ့ရဲ့အတ္တနောမတိနဲ့သူ့ရဲ့အယူအဆနဲ့ကြံဖန်ပြီးတော့ပြောတာတော့မဟုတ်ဘူးဘုရားရဲ့စာပေတွေနဲ့အကိုအကားတွေနဲ့မာစီဆရာတော်ဘုရားကြီးကပြောတယ်တကယ်စာတတ်ပုဂ္ဂိုလ်ကြီးဆိုတော့သူကစာနဲ့အညီပဲပြောတယ်စာနဲ့မညီတဲ့စကားမျိုးမပြောဘူးမာစီဆရာတော်ဘုရားကြီးကတစ်ချိန်မှာကောသလန်တိုင်းမှာတဲ့ယဟန်ဒီသူတို့ဝါကတ်ကြတယ်ဝါမကတ်ခင်သူတို့ဂရိကဟိုပြုကြတယ် ငါတို့တဦးနဲ့တဦးစကားပြောကြမယ်ဆိုလို့ရှိရင်တဦးနဲ့တဦးခိုက်ရန် စကားဖြစ်ပြီးတော့မညီမညွတ်စကားတွေအဲမသိမမြတ်တွေဖြစ်ပြီးတော့ဖြစ်တယ်ဖြစ်နိုင်တယ်ဒါကြောင့်မို့ငါတို့တဦးနဲ့တဦးစကားမပြောပဲနေကြစရံဆိုပြီးတော့ဂရိကဝတ်ပြုပြီးတော့နေကြအဲ့ဒီလိုနေပြီးလို့ဝါကျွတ်တဲ့အခါမြတ်စွာဘုရားထံမောက်လာကြတယ်မြတ်စွာဘုရားထံမောက်ရောက်တဲ့အခါမြတ်စွာဘုရားကမေးတယ်ချက်သားတို့တင်တို့ တဝါတွင်လုံးမှာချမ်းချမ်းသာသာနေခဲ့ကြရရဲ့လားစသဖြင့်မိကွန်းနေမိတယ်နှုတ်ဆက်စကားတွေမြတ်စွာဘုရားကမိန့်ကြားတော်မူတယ်အဲ့ဒီလိုမိန့်ကြားမူတဲ့အခါရောက်တော့ယဟန်တွေကပြန်လျှောက်ကြတယ်မြတ်စွာဘုရားမမဖေရတပည့်တော်တို့ချမ်းချမ်းသာသာနေရပါတယ်ဖေရจิตသားတို့ဘယ်လိုနည်းနဲ့များချမ်းချမ်းသာသာနေကြတော့လို့အဲ့ဒီလိုမိတဲ့အခါတော့မြတ်စွာဘုရားတပည့်တော်တို့တပားနဲ့တပားစကားမပြောဘူးဖေရစကားမပြောဘဲနဲ့နေကြပါတယ်အဲ့ဒီလိုလျှောက်တဲ့အခါတော့မြတ်စွာဘုရားကဘယ်လိုမိန့်လို့ဆိုတော့ ချစ်သားတို့တပတ်နဲ့တပတ်တဦးနဲ့တဦးစကားလုံးဝမပြောဘဲနဲ့အဲ့ဒီလိုဂရိကဝတ်ပြုတွေဂရိကဝတ်တွေပြုပြီးတော့နေကြတယ်ဆိုတာတဦးနဲ့တဦးစကားလုံးဝမပြောဘဲနဲ့နေကြတယ်ဆိုတာကတဲ့သူကသာတရိษံကြီးကနေခြင်းပဲတဲ့ဒီစကလုံးလေးကတော်တော်လေးကိုသူကဟိုပြင်းထန်တဲ့စကလုံးဆိုရမှာပေါ့လေနောက်ပြီးတော့ စိတ်တွေသိုးတွေရဲ့နေခြင်းပဲတဲ့စိတ်တွေသိုးတွေပဲစကားပြောလိုက်နောက်ပြီးတော့ရန်သူတွေရဲ့နေခြင်းပဲရန်သူတွေတူနဲ့တူမသိမြတ်ဘူးဆိုလို့ရှိရင်ရန်သူဖြစ်နေပြီဆိုလို့ရှိရင်စကားမပြောဘူးအဲ့ဒီရန်သူတွေရဲ့နေခြင်းမျိုးပဲတဲ့တိတ်တိတွေကျင့်တဲ့အကျင့်ပဲတဲ့သူအတွေကျင့်တဲ့အကျင့်ပဲအအပဲစကားပြောလိုက်ရင်အအတွေကျင့်တဲ့အကျင့်ပဲတဲ့အဲ့ဒီလိုအကျင့်ကျင့်လို့ရှိရင်သင်တို့မှာအပြစ်တစ်မျိုးသိရောက်စေဆိုပြီးတော့မြတ်စွာဘုရားကမိန့်တော်မူခဲ့တယ် ဒါပေမဲ့လို့ခုခေတ်ကာလမှာဝစီဘိတ်ဆိုပြီးတော့ကျင့်နေကြတယ်မာသီဆရာတော်ဘုရားကြီးကတော့အဲတရားအားထုတ်နေတဲ့အချိန်ကာလအတော်အတွင်းမှာတဲ့မာသီဆရာတော်ဘုရားကြီးရဲ့စကားကိုဒါသူ့စကားအတိုင်းပဲပြန်ပြောပြပါတယ်တရားအားထုတ်နေတဲ့အချိန်ကာလအတော်အတွင်းမှာစကားလုံးဝမပြောဘူးလို့အဋိဋ္ဌာန်တော့မပြုကောင်းပါဘူးတဲ့လောကရေးရာနဲ့ဆက်လောကီရေးရာနဲ့ဆက်ဆက်နေတဲ့အကျိုးမရှိတဲ့ဇကာ အရင်မကြီးတဲ့စကားမျိုးဆိုရင်တော့မပြောဘူးလို့အဲ့ဒီလိုကျွင်းချက်ထားပြီးတော့အဋိဋ္ဌံပြုတယ်ဆိုရင်တော့သင်မြတ်ပါတယ်တဲ့ဒီတော့အင်မတန်မှသူကအရေးကလည်းကြီးတဲ့စကားအဲတရားနဲ့လည်းဆက်ဆက်တဲ့အကျိုးလည်းအကျိုးလည်းများတဲ့စကားအဲ့ဒီစကားမျိုးဆိုလို့ရှိရင်တော့ तू ကလူအပ်တလောက်ပေါ့လေအတိုင်းအတာနဲ့ तू က ပြောလို့ရပါတယ်တဲ့အခုယောဂီတွေမှာဝစီဘိတ်တွေကျင့်နေမယ်ဆိုလို့ရှိရင်ကမ္မထမ်းဆရာကြီးသွားဝစီဘိတ်သွားလုံနေလို့ပဲဖြစ်မလို့ကို့မှာအကဲကဲရှိပြီဆိုလို့ရှိရင်ကမ္မထမ်းဆရာလျှောက်ပြရမယ်ကိုကမှားနေပြီဆိုလို့ရှိရင်ကမ္မထမ်းဆရာပြင်ပြီးမယ်ကို့မှာစိတ်ဓာတ်ကြီးကြာနေပြီဆိုလို့ရှိရင်စိတ်အပ်တဲ့ဆရာတွေပြောမယ်စိတ်ဓာတ်ကြီးကလွန်ကဲတက်ကြွနေတယ်ဆိုလို့ရှိရင်အဲစိတ်ဓာတ်လေးငြိမ်သက်သွားအောင်စိတ်ကလေးလျှော့သွားအောင်တက်တာလေးလျော့သွားအောင်သူက ပြုပြင်ပေးရမယ်ဒီတော့ကမ္မထမ်းဆရာနဲ့ကမ္မထမ်းလျှောက်တဲ့အခါမှာဆိုလို့ရှိရင်ဝစီဘိတ်ကျင့်နေတဲ့ပုံကိုယ်တွေလုံးလုံးမရတော့ဘူးသူတို့ဝစီဘိတ်သာကျင့်တာအဲ့ခုနစာနဲ့တော့ရေးပြီးပြောကြတယ်အဲ့တော့ဝစီဘိတ်ကျင့်တယ်ဆိုတာကဘုရားအလိုတော်မကြဘူးဆိုတာလေးတော့ဘုသူတ္တသေချာလေးသိထားရမယ်ဟိုတက်ရောင်ကန်းနဲ့မသိတယ်လို့လို့သိတယ်လို့လို့နဲ့တချို့ပုံကိုယ်တွေဟာဟုတ်တယ်ဝစီဘိတ်ကောင်းတယ်စသဖြင့်အဲအဲ့ဒီလိုခုန ဘုရားအလိုတော်ကိုတကယ်တိတိကျကျမသိတဲ့ပုဂ္ဂိုလ်တွေရောင်ဝါသွားတတ်တဲ့အဲ့ဒီလိုရောင်ရောင်ဝါးဝါးတွေရောင်ရောင်မှားမှားတွေမဖြစ်ဖို့ရအတွေ့ဘုရားရဲ့အလိုတော်ကတော့ဝစီဘိတ်ကျင့်စရာမလိုပါဘူးတဲ့ဇကအတတ်နိုင်ဆုံးနေရမယ်တဲ့အဲအရေးမကြီးတဲ့ဇကတရားနဲ့မပတ်သက်တဲ့ဇကဒါမပြောရတရားနဲ့ပတ်သက်တဲ့ဇကအရေးကြီးတဲ့ဇကဆိုလို့ချင်းလိုအပ်တဲ့လောက် အချိန်နဲ့ငယ်အတွင်းမှာမြန်မြန်ပြောမြန်မြန်ပြီးပြောတဲ့အခါမှာလည်းအမှတ်နဲ့ပြောရမယ်တဲ့ဒါကြောင့်ကိစ္စမမြစကားနေစေတဲ့နဘတ္တာရာမတာနောက်တစ်ခုကနနေဒါရာမတာတဲ့အိတ်မမြရဘူးတဲ့ကိစ္စမမြစကားနေစေအိတ်နေမှုနီးတဲ့မာစီဆရာတော်ဘုရားရဲ့အိတ်တန်နေရမယ်တဲ့ဘုရားအလိုတော်ကြကတော့ည 10နာရီမှအိပ်ပြီးတော့မနေ့2နာရီခြားတဲ့အဲ့ဒါဘုရားလူတော်ကြ မာသီဆရာတော်ဘုရားကြီးကတော့အဲ10နာရီထိမှမနေ့3နာရီထဆိုတော့သူကနည်းနည်းတော့များနေသေးတယ်မာသီဆရာတော်ဘုရားကြီးပြီးတဲ့အချိန်ကဘုရားပြီးတဲ့အချိန်ကတော့4နာရီပဲအဲ့ဒီ4နာရီပဲသူကအေးတဲ့ကြံတဲ့အချိန်ပိုမအိတ်နဲ့တဲ့အိတ်နေမှုနေရမယ်ကြံတဲ့အချိန်ဒီမှာဆိုအမှတ်နဲ့နေရမယ်ဇင်ညာလျှောက်ပြီးမှတ်လိုက် ထိုင်ပြီးမှတ်လိုက် အဲ့ဒီလိုမှတ်ပြီးတော့နေရမယ်တဲ့စကားစသူကမှတ်တဲ့အခါမှာဆိုလို့ရှိရင်တော့သူကအိတ်တန်ငိုက်တာတွေရှိနေသေးတယ်ယောဂီတိုင်းယောဂီတိုင်းအိတ်ကြစာပြီးစအချိန်ဆိုလို့ရှိရင်သမင်းအစီတက်ပြီးတော့တခါလဲသူကခေါင်းကမူရစ်ဝေလာပြီးတော့အဲဆက်ကလေးဆက်ကနဲ့ငိုက်ငိုက်ငိုက်ငိုက်သွားတယ်တချို့ဆိုလို့ရှင်လည်းပဲညနေပိုင်းငိုက်တယ်အဲ့လိုငိုက်တာတွေရှိတယ်အဲ့ဒါဌိနမိတ်တာတွေတဲ့အဲ့ဒါဟာဌိနမိတ်တာ မမြားရဘူးအိတ်တန်ငိုက်တာတွေမမြားရဘူးယောဂီတရားမှတ်နေတဲ့အခါမှာဆိုရင်အဲ့ဒီငိုက်တာတွေမမြားစေနဲ့ထိနာမိတာတွေမရှိစေနဲ့နဲပါစေမမြားစေနဲ့တဲ့ထိနာမိတာရှိလာပြီဆိုလို့ရှိရင်ဘာကြောင့်လဲဆိုတော့ဒါသူကဝရိယနဲလို့ပါပဲထိနာမိတာနဲ့ဝရိယပြောင်းမြန်ပဲဝရိယနဲလို့ရှိရင်ထိနာမိတာကဝင်လာပြီအဲ့တော့ဝရိယမနေရအောင်မှားတဲ့အာယုံဖောင်းတဲ့အာယုံပိန်တဲ့အာယုံလေးပေါ်မှာဖောင်းစားနေဖောင်းဆုံးအထိပိန်စားနေပိန်ဆုံးအထိ စိတ်ကလေးကပ်ပါတော့အောင်မှတ်ရမယ်ကပ်ပါတော့အားဆိုင်ပေးရအဲ့ဒီလိုအားဆိုင်မှုရှိနေလို့ရှိရင်သူကဖောင်းနာလည်းပဲဖောင်းစကားပေါင်းစုံဒီစိတ်ကလေးကပ်ပါတော့အောင် အားဆိုင်ပေးဘိညာမတ်တော့လည်းပဲဘိညာကနေဘိညာဆုံးဒီစိတ်ကလေးကပ်ပါတော့အောင် အားဆိုင်ပေးဒီပြင်ဒီပြင်အာုံနေပေါ်တဲ့အခါလည်းပဲအဲ့ဒီပေါ်တဲ့အာုံနေတော့စိတ်ကလေးကကကကပါသွားအောင်အားဆိုင်ပေးရတယ်အဲ့ဒီအားဆိုင်မှုအားကောင်းနေလို့ရှိရင်ဝရိယအားကောင်းနေလို့ရှိရင် ချိနာမိတ်္တဆိုတာမလာတော့ဘူးတဲ့ဥပမာအပြင်ပေးထားပါတယ်အမတမ်းမှပူးနေတယ်တန်တုံးတုံးရှိတယ်ရဲရဲတောက်ပူးနေတယ်အဲ့ဒီရဲရဲတောက်ပူးနေတဲ့တန်တုံးမှာရင်ကောင်ဘယ်တော့မှလာမနာနိုင်ဘူးတဲ့အမတန်မှပူးနေတာကိုရဲရဲတောက်ပူးနေတာဒီလိုပဲမိမိရဲ့စိတ်ကလေးဟာဝရိယနဲ့ရဲရဲတောက်နေပြီဆိုလို့ရှိရင်တဲ့အဲ့ဒီဝရိယနဲ့ရဲရဲတောက်နေတဲ့စိတ်ကလေးမှာဌိနမိတ်တာဆိုတာရင်ကောင်ဘယ်ပြီးတော့ဘယ်လာပြီးတော့နားတော့မလဲတဲ့ အဲ့တော့ဝရိယအားပြော့နေလို့ရှိရင်ဝရိယညော့နေလို့ရှိရင်ဌိနမိတ်တာလာတတ်ဒါတရားအထုတ်နေတဲ့ပုဂ္ဂိုလ်ဒီမှာဌိနမိတ်တာလာတယ်ဆိုတာတော့ဒါယောဂီတိုင်းယောဂီတိုင်းဖြစ်တတ်တာပါပဲဒါပေမဲ့လို့အဲ့ဒီဌိနမိတ်တာကိုမဖယ်ရှားနိုင်သေးလို့ရှိရင်ဘုရားကတရားမတက်နိုင်ဘူးတဲ့ဒါကြောင့်အဲ့ဒီတရားတက်လို့တဲ့ပုဂ္ဂိုလ်ဆိုတာဌိနမိတ်တာဖယ်ရှားရတယ်အဲငိုက်နီးတယ်ဆိုတာကတော့ ဒီယောဂီတွေမှမဟုတ်ပါဘူးအမတန်မှနာမည်ကြီးခဲ့တဲ့ဘုရားရဲ့တပည့်တစ်ပါးဖြစ်တဲ့ရှင်မောက္ကလန်ကြီးတော်ငိုက်ခဲ့ပါတယ်ရှင်မောက္ကလန်ကြီးယဟန်ပြုပြီးတော့ဘုရားကအဲ့ဒီတုန်းကဘယ်ဘယ်နေရာမှာသတင်းသုံးနေတုန်းဆိုတော့ဘုရားသတင်းသုံးတာနဲ့ရှင်မောက္ကလန်သတင်းသုံးတဲ့နေရာကတနေရာစီဘုရားကဘယ်နေရာသတင်းသုံးနေတုန်းဆိုတော့သူကဘက်ကတိုင်းနဲ့သူတုမာရဂိရတချို့လဲတန်တုမာရဂိရလို့လဲခေါ်တယ်အဲ့ဒီမြို့မှာ ပဲသိငုံတော်ဆိုတာရှိတယ်အဲ့ဒီတော်မှာဘုရားကသတင်းသုံးနေတယ်အရှင်မောကလန်ကြီးကတော့မကရတိုင်းနဲ့ကကံလဝါလာပုဒ္ဒဆိုတဲ့ရွာမှာသူကတရားအားထုတ်ပြီးတော့တောကြောင်တစ်ခုမှာပေါ့လေအဲ့ဒီရွာကိုအမိပြုပြီးတောကြောင်တစ်ခုမှာသူကတရားအားထုတ်လေယဟန်ပြုပြီးခုနှစ်ရက်မြောက်မှာဈဉ္ညာလျှောက်ပြီးတော့မှတ်တယ်ယဟန်ပြုပြီးသူကခုနှစ်ရက်တိုင်တိုင်သူကဈဉ္ညာလျှောက်မှတ်တယ်ဈဉ္ညာလျှောက်မှတ်တဲ့အခါတော့ကြာတော့သူကညောင်းပင်မလာတာကိုဒါနဲ့ထိုင်လိုက်တယ် ထိုင်လိုက်တဲ့အခါတော့ခန္ဓာကိုယ်ကဈဉ္ညာလျှောက်ထားတဲ့ဝရိယကသူ့ကိုနှိမ့်သက်ထားတော့ပင်ပန်းနေတာဖြစ်တဲ့အတွေ့ထိုင်လိုက်တဲ့ဈိမတ်သူကငိုက်ငိုက်ငိုက်ငိုက်နေတာကိုအဲဒီလိုငိုက်ငိုက်ငိုက်ငိုက်နေတဲ့အခါရောက်တော့ဘုရားကဒိဗ္ဗစက်ခုအဘိညာဉ်နဲ့သူ့ရဲ့သားတော်ရှင်မမောကလံကိုကြည့်တယ်သူကယဟန္တာမဖြစ်သေးတော့သောတာပန်တော့ဖြစ်ပြီးပြီသောတာပန်ဖြစ်တယ်ဆိုတာအဲ့ဒီခုနသူ့ရဲ့တငယ်ချင်းဥပတိတ်ခေါ်တဲ့အရှင်သာရိပုတ္တရာအလောင်းလျာကနေပြီးတော့ သူနာခဲ့ရတဲ့တရားပြန်ရွတ်ပြလိုက်တာနဲ့အဲ့ဒီအချိန်တော့သောတာပန်ဖြစ်ခဲ့တယ်ရှင်မောက္ကလအလောင်းဖြစ်တဲ့ကောလိတသောတာပန်ဖြစ်ခဲ့ပြီးသောတာပန်ကနေတက္ကရာကအနာဂံယဟနာဖြစ်ဖို့ရအတွက်သူတရားဆက်အားထုတ်တယ်အဲ့ဒီလိုတရားဆက်အားထုတ်နေတဲ့အချိန်ကမှသူကငိုက်ငိုက်ငိုက်ငိုက်သွားတာကိုဒါနဲ့ဘုရားကမြင်လို့ဘုရားကတကူးနဲ့ကြွလာ တကူးနဲ့ကြွလာပြီးတော့ အဲ့ဒီနားမှာရှင်မောကလန်နားမှာခင်းထားတဲ့အခင်းပေါ်မှာဘုရားထိုင်နေပြီးတော့မောကလန်သင်ငိုက်နေသလားမောကလန်သင်ငိုက်နေသလားအဲ့လိုမေးလိုက်တဲ့ခါတော့မမဘုရားတပည့်တော်ငိုက်သွားပါတယ်ဘုရားပြီးတော့ရှင်မောကလန်ကိုခုမြတ်စွာဘုရားကခုနအဲ့ဒီငိုက်တာတွေပြောင်းဆိုပြီးတော့နီးတွေခုနှမျိုးပေးတယ်သင်ညာပြောင်းပေးစာကြံတွေးရွတ်ရေးနားဆွဲဖြေတဲ့အဲ့ဒီမှာနံပါတ်1ကသူက တင်ညာပြောင်းပေးတယ်တင်ညာပြောင်းပေးရမယ်စာကြံတွေးတယ်စာတွေကြံရမယ်တွေးရမယ်ရွတ်ရေးနွားနားဆွဲလိမ့်တဲ့ကိုရတာတဲ့စာတွေကိုရွတ်နားဆွဲလိမ့်တဲ့အိတ်ရှင်တဲ့စိတ်ဖြစ်လာလို့ချင်းနားနှစ်ဘက်ကိုဆွဲလိမ့်လိုက်တယ်ဆွဲလိမ့်ရုံနဲ့မကဘူးဘုရားကဒီခန္ဓာကိုယ်လည်းပဲလက်နဲ့အဲအထက်ထက်ပုတ်တက်ပြီးတဲ့အိတ်ရှင်စိတ်တွေပြောက်ဒါကြောင့်အဲ့ဒီလင်္ကာလေးကလည်းမာသီဆရာတော်ဘုရားကြီးစီထားတဲ့လင်္ကာလေးပါပဲ တင်ညာပြောင်းပြီးစာကြံတွေးရွရွနားဆွဲလေနားဆွဲဖြည့်တဲ့အဲနောက်ပြီးတော့အဲနောက်ပြီးတော့သူဟာကလင်္ကာကဈဉ္ညာလျှောက်တာလဲပါတယ်နောက်ဆုံးကအလင်းကျန်တာလဲပါတယ်အဲအလင်းလဲကျန်ရတယ်နောက်တစ်ခုကျန်တာကလင်္ကာလေးကဟမ်ဘာလဲအဲမျက်နှာသိရမှာဟုတ်တယ် မျက်နာသိရန်အလင်းကြံဈင်းညံလျှောက်ပါလေတဲ့ဒါတော့မာသီဆရာတော်ဘုရားကြီးစီထားတာဘုရားပြောတဲ့စကားတော့သူ့ရဲ့ပူချေတာလေးတွေလည်းရှိတာပေါ့လေဈင်းညံလျှောက်ရမယ်တဲ့အဲမျက်နာသိရမျက်နာသိရမယ်ဈင်းညံနောက်ဆုံးမရတော့ဘူးဆိုလို့ချင်းဈင်းညံလျှောက်လိုက်တဲ့အဲဈင်းညံလျှောက်ပြီးတော့အဲအလင်းကြံအလင်းကြံအလင်းရောင်တွေကိုနှလုံးသွင်းရအဲနောက်ဆုံးကျွန်တော်ဈင်းညံလျှောက်လိုက်ပါတဲ့အဲ့ဒီမှာ ဘုရားပြောတဲ့အတိုင်းပြောရမယ်ဆိုလို့ရှိရင်မောက်ကလန်တဲ့သင်ငိုက်နေသလားမှန်ပါဗျအိမ်ငိုက်နေလို့ရှိရင်တဲ့သင်ငိုက်တဲ့အခါမှာနှလုံးသွင်းတဲ့အာယုံရှိလိမ့်မယ်တဲ့ဒီအာယုံကိုနှလုံးသွင်းလို့သင်ငိုက်တဲ့စိတ်တွေအိတ်ရှင်တဲ့စိတ်တွေပေါ်လာပြီဆိုရင်အဲ့ဒီအာယုံကိုနှလုံးမသွင်းနဲ့တဲ့အဲ့ဒီအာယုံကိုနှလုံးမသွင်းနဲ့အဲ့ဒီအာယုံကိုအထက်ထက်အဲအာယုံမပြုတ်နဲ့ဒီလိုမျိုးဆိုဘုရားကပြောတယ်အဲ့ဒီဟာကိုကျေးဇူးတော်ရှင်ဗဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ဘုရားကြီးကသူ in this very life ဆိုတဲ့ စာအုပ်ထဲမှာကိုနိုင်ငံခြားမှာဟောခဲ့တာပေါ့လေမာစီဆရာတော်ဘုရားကြီးရဲ့အဲနိနာနိတ္တအတိုင်းပါပဲဘယ်လိုပြောတာတုံးဆိုတော့အဲ့ဒီမှာကတင်ညာပြောင်းပေးဆိုတဲ့နေရာမှာဖောင်းနေပိန်နေလို့မှတ်နေလို့ရှိရင်အဲ့ဒီဖောင်းနာပိန်နာကိုပို့ပြီးတော့အားဆိုင်ပြီးတော့မှတ်ပေးလိုက်တဲ့ဖောင်းဖောင်းနေမှတ်တဲ့အခါမှာရော့ရော့လေးမမတ်နဲ့အားဆိုင်မှုလေးပို့ထည့်ပြီးမှတ်လိုက် ပိဏာမတော်လိုက်ဒီတိုင်းပဲဘယ်အာယုံမဲ့မှတ်မှအားဆိုင်မှုတွေပိုထက်ပေးရမယ်။တင်ညာပြောင်းပေးဆိုတဲ့နေရာမှာသူကအဲ့ဒီလိုမှားရတဲ့မှတ်စိတ်ကလေးမှာအားလေးပိုဆိုင်ပေးရမယ်။နောက်တနည်းကတော့မှတ်ရတဲ့အာယုံတွေတိုးပေးရမယ်။ပေါင်းတာပိဏာမှန်ရင်တချို့ကလွယ်ကူလာတဲ့ကောက်တော့ပေါင်းတယ်ပိနေပေါင်းတယ်ပိနေမှတာလွယ်လာတဲ့ကောက်တော့ကြောင်းကြမဆိုင်တော့ဝရိယနည်းသွားတယ်ယော့သွားတယ်အဲ့ဒီလိုယော့သွားတဲ့ကောက်တော့ဌိနာမိတ်တာဝင်လာတော့တာပဲတဲ့။ရှင် तू က ဖောင်းနာပိနာမှားတာလွယ်သွားတာကိုလွယ်သွားတဲ့ကတော့ကြောင်းကြမဆိုင်တော့ဝိရိယမထားတော့ဝိရိယမထားတဲ့ကတော့သူဌိနမိတ်တာဝင်လာပြီတဲ့ဒါကြောင့်မို့ဖောင်းနေပိန်နေထိုင်နေထိတယ်နဲ့ဒီမှတ်စရာအာယုံတိုးပေးရတယ်တဲ့မှတ်စရာအာယုံတိုးပေးတော့ဤအပြင်လည်းပဲဒါအာယုံပြောင်းတာပါပဲအဲ့ဒီလိုအာယုံပြောင်းပေးရတယ်ဖောင်းနေပိန်နေထိုင်နေထိတယ်ဆိုတော့တစ်ခါတစ်ခါမှလေးချက်မှတ်တယ်ဆိုတော့ စိတ်ကအေးအေးဆေးဆေးလုပ်လို့မရတော့ဘူးကြောင်းကြဆက်ရပြီဖောင်းတဲ့အာဝုံလေးနောက်လဲကြောင်းကြဆက်ရတယ်ပိန်တဲ့အာဝုံနောက်လည်းပဲကြောင်းကြဆက်ရတယ်အဲထိုင်းတဲ့အာယုံမှတ်မိဖို့လဲကြောင်းကြကဆက်ရတယ်ထိတယ်ဆိုတဲ့နေရာမှာအဲထိတဲ့နေရာမှာ၄၅၆နေရာလောက်၆နေရာ9နေရာလောက်ပြောင်းပြီးမှတ်ပါတဲ့ဒီမှာဘယ်ဘက်ထိတယ်ညာဘက်ထိတယ်အဲလက်လက်လက်နဲ့ထိတယ်ဒူးနဲ့ထိတယ်စသဖြင့်ဒီလိုပေါ့လေအဲ့လိုထိတဲ့နေရာကြီးလဲပြန်ပြီးမှတ်တယ်အဲ့လိုမှတ်လို့ရှိရင်ဌိနမိတ်တာပျောက်သွားလိမ့်မယ်တဲ့တင်ညာပြောင်းပေးဖို့မြတ်စွာဘုရားက အဲရှင်မောကလန်ကြီးကိုနီးပေးတယ်ဟောမာသီဆရာတော်ဘုရားကြီးတို့ရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ဘုရားကြီးတို့ကတော့အဲ့ဒီလိုဘုရားအလိုတော်ကြပါပဲအဲ့ဒီလိုနီးပေးတော်မူကြတယ်ပညာပြောင်းပေးစာကြံတွေးတဲ့စာဆိုတာကဘုရားဟောထားတဲ့စကားတန်းမှာကယထာတုတံယထာပရိယတံတဲ့ကိုကြားဘူးထားတဲ့တရားစာတွေရှိတယ်တဲ့ကိုသင်ယူဖူးထားတဲ့တရားစာတွေရှိတယ်တဲ့အဲ့ဒီစာတွေ ဘုရားတရားတွေကိုအဖမ်းမအထက်ထက်သူကကြံစီပေးပါတဲ့သုံးသက်ပေးပါတဲ့သူကနှလုံးသွင်းဆင်ញင်ပေးပါတဲ့အဲ့ဒီလိုနှလုံးသွင်းဆင်ញင်လိုက်လို့ရှင်လည်းပဲထိနာမိတာပျောက်သွားပါလိမ့်မယ်တဲ့အိတ်ရှင်တဲ့စိတ်တွေပျောက်သွားပါလိမ့်မယ်တကယ်လို့အဲ့ဒီလိုလှုပ်လို့မှမပျောက်သေးဘူးဆိုလို့ရှင်ဘုရားရှင်မောကလံကိုနောက်တနည်းတနည်းထပ်ပြီးတော့ပေးတယ်ဘယ်လိုလုပ်ရမလဲဆိုတော့စာကြံတွေးရွတ်ရေးတယ်ရွတ်ရေးဆိုတာရွတ်ဖတ်ရမယ် ရွတ်ဖတ်တယ်ဆိုတဲ့နေရာမှာယထာတုတံယထာပရိယတံဓမ္မံဝိထာရိဏသစ္စာယံကရောတိကိုကြားဘူးတဲ့တရားစာကိုသင်ယူဘူးခဲ့တဲ့တရားစာအဲ့ဒီတရားစာတွေကိုအကျယ်တဝင့်နဲ့ဝိထာရိဏအကျယ်အားဖြင့်အကျယ်အားဖြင့်အကျဉ်းချုပ်အားဖြင့်မဟုတ်အကျယ်အားဖြင့်သစ္စာယံကရောဟိတဲ့သူကအတန်ထုတ်ပြီးတော့ရွတ်ဆိုလိုက်ပါတဲ့ကိုရထားတဲ့စာတွေ ကိုကြားဘူးတဲ့စာတွေကိုသင်ယူဘူးတဲ့တရားစာတွေအဲ့ဒါလေးအတန်ထုတ်ပြီးရွတ်ဆိုလိုက်တဲ့အင်းဒီနေ့မှာယောဂီတွေရှိနေကြတာဆိုတော့အကြာယောဂီတွေလည်းမဖြစ်မကြအောင်ပေါ့လေရွတ်ဆိုရမှာပေါ့တကယ်အဲ့ဒီဟာလုံးမယ်ဆိုလို့ရှိရင်တော့အဲ့ဒီလိုတို့လိုက်လို့ရှင်ဒီနာမိတ်တာပျောက်သွားလိမ့်မယ်တဲ့အရှင်စိတ်တွေပျောက်သွားလိမ့်မယ်ငိုက်တာတွေပျောက်သွားလိမ့်မယ်အဲ့ဒီလိုပျောက်လို့အဲ့ဒီလိုလုံးလို့မှမပျောက်သေးဘူးဆိုလို့ရှိရင်တော့နာဆွဲလိမ့်တဲ့နာနှစ်ဖက်ကိုဆွဲပြီးတော့လင်လိုက်တယ်အဲ့ဒါဆိုအရှင်စိတ်ပျောက်သွားမယ်တဲ့ နာနှစ်ဖက်ဆွဲလျုံနဲ့မဟုတ်ဘူးခန္ဓာကိုယ်လည်းပဲလက်နဲ့ဟိုပုတ်ဒီပုတ်ပုတ်ပြရမယ်တဲ့အဲ့ဒီလိုဆိုလို့ရှိရင်လည်းပဲသူကအဲ့ရှင်စိတ်ပျောက်သွားလိမ့်မယ်မပျောက်သေးဘူးဆိုလို့ရှိရင်ခုနကမျက်နာသိရန်တဲ့အဲမျက်နာတက်လိုက်ပါတဲ့မျက်နာတက်လိုက်လို့ရှိရင်တော့ကြည်သွားတတ်တာပေါ့လေမျက်နာတက်လိုက်ထားပြီးမျက်နာတက်လိုက်မျက်နာတက်ပြီးလို့ရှိရင်ဘာဆက်လို့ရမလို့ဆိုတော့အလင်းရောင်တွေကိုကြည်လိုက်တဲ့နေရောင်လရောင်တွေကြည် အဲနက္ခတာယာတွေရဲ့အယောင်တွေကြည့်အခုကဲဆိုလို့ချင်းလျှက်စင်မိယောင်တွေရှိနေတယ်ဆိုရင်လျှက်စင်မိယောင်တွေကြည့်ပေးလိုက်အဲ့ဒီလိုကြည့်ပေးလိုက်လို့ရှိရင်အိတ်ရှင်တဲ့စိတ်ပျောက်သွားလိမ့်မယ်အဲ့ဒီအိတ်ရှင်တဲ့စိတ်ကိုအဲ့ဒီလိုနီးနဲ့ဖြောက်ပေးရမယ်အဲ့ဒီလိုဖြောက်လို့မှမပျောက်သေးလို့ရှိရင်တဲ့သူကမျက်နာသိရန်အလင်းကြမ်းတဲ့အလင်းရောင်တွေကိုစိတ်ထဲမှာဆင်ခြင်နှလုံးသွင်းရညာတော့ကမြင်ကြရတယ်နေအလင်းရောင်မြင်ရတယ်အဲ့ဒီမနေ့ပိုင်းနေ့ပိုင်းတော့ကပေါ့လေနေ့ပိုင်းတော့ နေ့အခါမှာလင်းနေတဲ့နေရဲ့အလင်းရောင်ကိုကိုကပြန်ပြီးတော့ညအခါဖြစ်နေပြီမဲ့လို့နှလုံးသွင်းလိုက်ဆင်ញင်လိုက်ပါတဲ့နေ့အခါမှာထိန်လင်းနေတာပဲအဲ့ဒီထိန်လင်းနေတဲ့အာယုံကိုစိတ်ထဲကနေပြီးတော့အာယုံပြုတ်ပြီးတော့နှလုံးသွင်းသွင်းလိုက်ပါဆင်ញင်လိုက်ပါတဲ့အာလောကတင်ညာတဲ့အလင်းရောင်တင်ညာအမှတ်အသားကိုပြုတ်လိုက်ပါအဲ့ဒီလိုပြုတ်လိုက်လို့ရှိရင်တဲ့ဒါစိတ်ထဲမှာအိတ်ရှင်နာတွေငိုက်နေတာတွေထိုင်ထိုင်မှန်မှန်တွေပျောက်သွားလိမ့်မယ်တဲ့အဲ့ဒီလိုလုံးလုံးမမပျောက်သေးဘူးဆိုလို့ရှိရင်တော့ အလင်းကြံဈင်းညံလျှောက်ပါလေတဲ့အဲ့ဒီလိုလို့လို့မှမပြောက်သေးဘူးဆိုလို့ရှိရင်တော့ဈင်းညံထပြီးတော့လျှောက်လိုက်ဈင်းညံထပြီးလျှောက်တဲ့အခါမှာလည်းပဲအမှတ်မပါဘဲနဲ့လျှောက်ရမှာမဟုတ်ဘူးအမှတ်နဲ့လျှောက်ရမယ်ဘယ်လန်းနဲ့ညာလန်းနဲ့ကြွားတယ်ခြားတယ်ကြွားတယ်လန်းနဲ့ခြားတယ်စသဖြင့်ဒီလိုမိမိရဲ့လှုပ်ရှားနေတဲ့ခန္ဓာကိုယ်ခြေတော့ပေါ်မှာမှတ်တဲ့စိတ်ကလေးကန့်တအောင်ထားပြီးတော့ဈဉ္ညာလျှောက်ရပါတယ်တဲ့အဲ့ဒီလိုဈဉ္ညာလျှောက်လိုက်လို့ရှိရင်ဌိနမိတ်ဓာတွေပျောက်သွားလိမ့်မယ်တဲ့အဲ့ဒီဌိနမိတ်ဓာ ကိုယ်တဏ္ဍာမှာမခိုးမနာရအောင်အဲ့ဒီလိုဘုရားပေးတဲ့နည်းတွေနဲ့ပေါ့လေရှင်မောကလန်ကိုပေးတဲ့နည်းတွေနဲ့ရင်လည်းကိုယ်ကိုယ်ကိုစူးစမ်းပြီးဖယ်ပယ်ဖြောရမယ်အဲ့ဒီလိုပယ်ဖြောလိုက်လို့ရှိရင်အဲတရားတွေတိုးတက်လာမယ်တဲ့ဒါကြောင့်ကိစ္စမမရစကားနဲ့စီအိနေမှုနီးတဲ့ဒါကနတ်သားလျှောက်တာဘုရားကိုလာလျှောက်တဲ့နတ်သားရဲ့၃ချက်ဘုရားအဲ့ဒီနတ်သားကဘုရားကိုအဲ့ဒီအချက်၃ချက်လျှောက်ပြီးတော့မြတ်စွာဘုရားက ဟုတ်တယ်ဆိုတာမြတ်စွာဘုရားထောက်ခံရပေးတဲ့သဘောတူတော်မူတယ်အဲ့ဒီသုံးချက်ဟာကုသိုလ်တရားတွေမှာဆုပ်ယုပ်ခြင်းအကြောင်းတရား၃မျိုးပဲဆိုတာဘုရားထောက်ခံချက်ပေးလိုက်သဘောတူတယ်အဲ့ဒီလိုသဘောတူတဲ့အကြောင်းကိုသိတော့အဲ့ဒီနတ်သားကပြန်ပြီးတော့သူကဘုရားကိုရှ िख ိုးဘုရားကိုရှ िख ိုးရိုသေပြုပြီးတော့အဲ့ဒီနေရာမှာပဲသူကွယ်ပြောက်သွားတယ်သူနဲ့ပြီသူပြန်သွားတယ်နောက်နေ့မြတ်စွာဘုရားကနန္ဒလင်းတဲ့အခါရောက်တော့ယဟန်နေပြန်ပြီးတော့ မိန်တော်မူတယ်မဏိညာကလာတဲ့နတ်သားတယောက်ဘာရိလျှောက်သွားတယ်စသဖြင့်မြတ်စွာဘုရားကပြန်ပြောပြအဲ့ဒီအချက်၃ချက်ကိုပြန်ပြောပြပြီးတော့ယဟန်တို့သင်တို့ကုသိုလ်တရားတွေကသင်တို့တန်တန်မှာရုပ်လျော့ကုသိုလ်တရားတွေမှာသင်တို့ရုပ်လျော့နေတာကိုနတ်ကတော့သင်တို့သိနေပြီအဲ့တော့သင်တို့တန်တန်မှာကုသိုလ်တရားတွေရုပ်လျော့နေတာ သင်တို့လူဘဝရတာအရာမတော်ဘူးလူဘဝဟာသင်တို့အတွက်မကောင်းသဖြင့်ရနေတာပဲအရာကောင်းမဟုတ်ဘူးအရာမတော်ဘူးလို့မြတ်စွာဘုရားကမိန့်တော်မူပြီးတော့ယဟန်တို့သင်တို့ကုသိုလ်တရားတွေမှာရုပ်လျော့စေနိုင်တဲ့အခြားတရား၃မျိုးကိုလည်းသင်တို့မှတ်သားထားကြအောင်ငါဘုရားပြောပြမယ်တဲ့တေချာစိတ်ဆိုင်ပြီးနားထောင်ရတဲ့အဲ့ဒီလိုမိန့်တော်မူပြီးတော့ယဟန်တော်တွေကမှန်ပါဘုရားလို့အဲ့ဒီလိုလျှောက်တဲ့အခါမြတ်စွာဘုရားက တရား၃မျိုးကိုဆက်ပြီးတော့ပြောတယ်အဲ့ဒီ၃မျိုးကဘာတွေလဲဆိုတော့ကိစ္စမများစကားနည်းစီအိတ်နေမှုနီးကိုရီးပြောလေတဲ့အဲအဲ့ဒီဟာကိုတော့ပါဠိစကားလုံးနဲ့ပြောလို့ရှိရင်သင်္ကဏိကာရာမတာတဲ့သင်္ကဏိကဆိုတာအပေါင်းအဖော်နဲ့အာရာမဆိုတာပြောတာတာဆိုတာအဖြစ်သင်္ကဏိကာရာမတာအပေါင်းအဖော်နဲ့ပြောတယ်တဲ့ အပေါင်းဖော်နဲ့ပြောတယ်ဆိုတာတယောက်ရှိနေလို့ရှိရင်အဲ့ဒီတယောက်ကိုကနှစ်ယောက်မြောက်သွားပြီးတော့ဖြစ်လိုက်တယ်အဲ့ဒါအပေါင်းဖော်နဲ့သွားပြောနေတာပဲနှစ်ယောက်ရှိနေတယ်ဆိုလို့ရှိရင်အဲ့ဒီနှစ်ယောက်ဒီသွားလိုက်တယ်ကိုကသုံးယောက်မြောက်သွားပြီးတော့လှုပ်လိုက်အဲ့ဒါသူတို့အတွက်ဖော်ဖြစ်သွားတာပဲသုံးယောက်ရှိနေတယ်ဆိုလို့ရှိရင်ကိုကသွားလိုက်တော့လေးယောက်ဖြစ်သွားတယ်အဲ့လိုနှစ်ယောက်မြောက်ဒီတယောက်မြောက်ဒီသုံးယောက်မြောက်ဒီအဲ့ဒီလိုမဖြစ်เสียဘူးတဲ့အဲ့ဒီလိုဖြစ်နေလို့ရှိရင်ဒါအပေါင်းဖော်နဲ့ပြောနေတာပဲတဲ့ အပေါင်းအဖော်နဲ့မပြောရဘူးတဲ့ကိုကြီးပြောလေတဲ့မဟာစီဆရာတော်ဘုရားရဲ့စကားလုံးကတော့ကိုတယောက်တည်းပြောနိုင်ရမယ်တဲ့အပေါင်းအဖော်နဲ့မပြောနဲ့တဲ့ယောဂီဆိုတာကအပေါင်းအဖော်ဆိုတာကကိုနဲ့အပေါင်းအဖော်လည်းပဲကင်းကွာပြီးနေရတယ်အဲ့ဒါကကာယဝိဝေကလို့ခေါ်တယ်တယောက်တည်းတော့နေပါရဲ့အတွေးတွေက အာကုသိုလ်အတွေ့နိဝရဏအတွေ့တွေတွေးနေမယ်ဆိုလို့ရှိရင်လည်းပဲ तू ကစိတ်တဝိဝေကမဖြစ်သေးဘူးကာယဝိဝေကတယောက်ထဲလည်းနေရမယ်လူအဖော်လည်းပဲကင်းရတချို့ကတယောက်ထဲတော့နေပါရဲ့တယောက်ထဲစကားပြောနေတယ်ဟိုတွေးလိုက်ဒီတွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်ဟိုသူနဲ့စကားပြောလိုက်ဒီသူနဲ့စကားပြောလိုက်နဲ့တယောက်ထဲစကားပြောနေတယ်အဲ့လိုတယောက်ထဲလည်းစကားမပြောရဘူးအဲ့ဒါတယောက်ထဲမှာ तू ကအဖော်အဖော်မရှိရ ကိလေသာအဖို့မရှိရကိလေသာအဖို့လည်းပဲကင်းရမယ်တဲ့အဲဒါစိတ်တဝိဝေကလို့ခေါ်တယ်နောက်တစ်ခုကတော့ဥပရိဝိဝေကတဲ့ယုံနံသင်္ခါရတွေလည်းကင်းရမယ်ယုံနံသင်္ခါရအဖို့လည်းကင်းရယုံနံသင်္ခါရအဖို့ကင်းတယ်ဆိုတာကတော့နိဗ္ဗာန်ဘောနိဗ္ဗာန်မှာရောက်တော့ဘယ်ယုတ်ဘယ်နာမှမရှိတော့အဲဘယ်ယုတ်ဘယ်နာမှမရှိတော့အဲ့ဒီမှာ तू ကဥပရိဝိဝေကဖြစ်သွားတယ်ယုံနံအဖို့ကြီးကင်းသွားတယ် ယောဂီဆိုတာနံပါတ်1လူအဖို့ကင်းအောင်နေနိုင်ရတယ်အဲ့ဒီတဲ့ပို့ပြီးတော့အဲအစင်တမ်းမြင့်မြင့်နေနိုင်မယ်ဆိုလို့ရှိရင်တော့နေခြင်းနဲ့ဆိုလို့ရှိရင်တော့သူကကိလေသာအဖို့ရိကင်းရတယ်နိဝရဏအဖို့ရိကင်းရတယ်ကာမိသနာအဖို့ကင်းရတယ်ဗျာပါဒအဖို့ကင်းရတယ်ဌိနမိတ်အဖို့ကင်းရတယ်ဥဒိစ္စကုကုစ္စအဖို့ကင်းရတယ်ဝိသကိစ္စအဖို့ကင်းရတယ်အဲ့ဒီအဖို့ရိကင်းရတယ်တဲ့မကောင်းတဲ့အဖို့ရိကင်းရတယ်အဲ့ဒါဆိုလို့ရှိရင်သူကစိတ်ဟာစင်ကြဲနေတယ် စိတ်တဝိဝေကဖြစ်နေအဲအစစ်အမြင့်ဆုံးကတော့သူကယုံနာအဖော်တွေကင်းသွားရမှာယုံနာနေမရှိရတော့ဘူးယုံနာနေချုပ်သုံးသွားတဲ့နိဗ္ဗာန်ကိုမြင်နိုင်ရမယ်တဲ့ယောဂီကတော့အဖော်ရှိပါတယ်ဘာအဖော်ရှိရမလဲအမှန်အဖော်ပေါ့ရှုမှတ်မှုအဖော်နဲ့နေရတယ်အဲယောဂီဆိုတာရှုမှတ်မှုအဖော်အမြဲရှိနေရတယ်ဒီဘုန်းကြီးရဲ့အဘိုးတယောက်ရှိတယ်အဲ့ဒီအဘိုးကဥခင်တဲ့သူကတရားဝါဒနာပါတယ်မဟာစီတရားတွေသူက အားထုတ်တယ်တရားအားထုတ်ပြီးတော့ तू ကအိမ်မှာနေလို့ရှင်လည်းသူ့အမှတ်နဲ့ तू နေတယ်တောသွားရင်လည်း तू ကအဲလေတဲ့ຢာတဲ့သွားပြီဆိုလို့ရှိရင်အမှတ်နဲ့သွားတယ်အဲ့လေတဲ့ຢာတဲ့အလုပ်လုပ်ပြီဆိုလို့ရှိရင်လည်းအမှတ်နဲ့နေအမှတ်နဲ့နေတာပဲ तू ကအိမ်မှာနေလည်းဘယ်သူမှစကားမပြောဘူးဒီဘုန်းကြီးငယ်ငယ်တုန်းကသူ့ဒီသွားတယ်သူ့ဘာသူနေနေတာပဲငါမိလေးဟဲ့ပါဟဲ့ညာဟဲ့နဲ့လည်းပြောတာမဟုတ်သူ့ဘာသူဒီကလည်းတိုင်ထိုင်နေတာပဲအဲ့ဒီလို तू ကနေတယ်အဲ့ဒီလိုနေတဲ့ဒကာကြီးက तू က तू နဲ့တရားအားထုတ်ဖို့အားထုတ်ပဲ ဖြစ်တဲ့ဆရာတော်ကြီးတစ်ပါးလည်းရှိတယ်ရွာနီးနားရွာတရွာမှာအဲ့ဒီဆရာတော်ကြီးတွေကတော့သူတို့ကတော့ဓမ္မမိတ်ဆွေတွေပေါ့လေရင်းနှီးကြတယ်အဲ့ဒီဆရာတော်ကြီးကလည်းမဟာစီတတိပဒံနီးတွေအားထုတ်တယ်တခါတော့အဲ့ဒီအဘိုးကဘိုးခင်တဲ့ဘိုးခင်ဆိုတာအဲ့ဒီအဘိုးကအဲ့ဒီဆရာတော်ကြီးကြီးတွားတယ်တွားတဲ့အခါတော့ဆရာတော်ကြီးကြော့တာပေါ့ကြော့တဲ့အခါဆရာတော်ကြီးကမေးတယ်ဘိုးခင်ဘိုးခင် ခေါ်မပါပဲကိုတယောက်တည်းကတယောက်တည်းပဲလာတယ်ကိုလို့ဒီလိုပြောလိုက်တာပြောတဲ့အခါတော့အဲဒီဘိုးခင်ကဘလို့ပြန်လျှောက်တော့ဆိုတော့ရှင်ဘုရားတဲ့တပည့်တော်အဖော်နဲ့လာခဲ့ပါတယ်ဘုရားတဲ့အာဘိုးခင်လာတာတယောက်တည်းလာတာဘယ်မလို့အဖော်ကဘယ်မှာနေရတုံအဖော်ကဒီလိုမေးတာကိုဒီလိုမေးတဲ့အခါတော့ရှင်ဘုရားတပည့်တော်ကရှုမှတ်မှုအဖော်နဲ့လာခဲ့ပါတယ်ဘုရားတပည့်တော်အဖော်ပါပါတယ်ဘုရားရှုမှတ်တဲ့အဖော်ပါပါတယ်ဘုရားတဲ့အဲ့ဒီလိုသူကလျှောက်တယ် အဲဒီလိုပဲယောဂီဆိုတာကတော့သူကလူအဖော်မလိုဘူးကိလေသာအဖော်လည်းမလိုဘူးရှုမှတ်မှုအဖော်ပဲလိုတယ်ရှုမှတ်မှုအဖော်မိတ်ဆွေကောင်းတဲ့သူကအမြဲတမ်းရှိနေရမယ်စားလည်းရှုမှတ်မှုနဲ့အဲတောက်လည်းရှုမှတ်မှုနဲ့အမြဲတမ်းသူကနေရာတကာမှာရှုမှတ်မှုရှိနေရယောဂီမှာနားရတဲ့အချိန်ရှိတယ်ဘယ်ချိန်မှာနားရတုံးဆိုတော့အိတ်နေတဲ့အချိန်လေးနားရတာပဲကြံတဲ့အချိန်မှာတော့ယောဂီမှတ်နေရရှုမှတ်မှုအဖော်မိတ်ဆွေကောင်းရှိနေရတယ် အဲ့ဒါယောဂီတဲ့ယောဂီဆိုတာတတိဆိုတာအမြဲရှိနေရတတိစခွာဟံဘိက္ခုတပ္ပတိကံဝရာမိတတိဆိုတာနေရတကရှိရတယ်စားဆိုတာဟင်းတိုင်းမှာပါတယ်အဲ့ဒီလိုပါပဲတတိဆိုတာအဲ့ဒီတဲ့အချိန်မှတော့ကြံကိစ္စတိုင်းကိစ္စတိုင်းမဖောင်းတဲ့အခါမှလည်းပါရပိန်တဲ့အခါမှလည်းပါရဘယ်လန်းညာလန်းကြွာလန်းချစရီးမှတ်တဲ့အခါမှလည်းပါရထိုင်တဲ့အခါမှလည်းပါရထားတဲ့အခါမှလည်းပါရရေတောက်တဲ့အခါမှလည်းပါရရေချိုးတဲ့အခါမှလည်းပါရစားတဲ့အခါမှလည်း ပါရစသဖြင့်ကိစ္စတိုင်းကိစ္စတိုင်းသတိအကုန်ပါရတယ်တဲ့ဟင်းတိုင်းမှာစပါရတယ်လို့ကိစ္စတိုင်းကိစ္စတိုင်းမှာသတိပါရတယ်အဲ့ဒါမှယောဂီတဲ့ယောဂီကသတိအဖို့အဖို့ကောင်းမိတ်ဆွေကောင်းရှိရတယ်တဲ့ဒါကြောင့်ကိုရီးပြောလေတဲ့ရှုမှတ်မှုအဖို့နဲ့ရှိနေလို့ရှင်တယောက်တည်းပြောတာပါပဲရှုမှတ်မှုအဖို့မရှိဘူးဆိုလို့ရှင်တော့လူအဖို့ကလိုးလာပြီဟိုသူနဲ့စကားပြောခြင်းဒီသူနဲ့စကားပြောခြင်းအဲ့ဒါရှုမှတ်မှုအဖို့မရှိတဲ့အတွက် အဲလူအဖော်တွေရှာကြတာပေါ့လေဒါဘုရားကတော့အဲ့ဒီလိုလူအဖော်တွေနဲ့ပြောခြင်းမမီဆိုလို့ရှိရင်တော့တရားတွေမတက်တော့ဘူးတဲ့ကုသိုလ်တရားတွေရုပ်လျော့သွားမယ်တဲ့ဒါကြောင့်မာစီဆရာတော်ဘုရားရဲ့ရှင်ဘုရားကြီးကတော့ကိစ္စမမြစကားနည်းစေအိတ်နေမှုနီးကိုရီးပြောလေတဲ့တယောက်တည်းပြောနိုင်အောင်ကြိုးစားတဲ့ရှုမှတ်မှုတတိပဒံအဖော်မိတ်ဆွေကောင်းတဲ့ပြောနိုင်အောင်ကြိုးစားကိုရီးပြောလေတဲ့ဘုရားကအဲ့ဒီသင်္ကနိကာရမတာ အပေါင်းဖော်နဲ့ပြောတာလည်းပဲဒါကုသိုလ်ဆိုးလို့ကုသိုလ်ဆိုးရုပ်ခြင်းရုပ်လျော့ခြင်းရဲ့အကြောင်းတစ်ခုပဲဆိုပြီးတော့နောက်နှမျိုးလည်းမြတ်စွာဘုရားကပြောတယ်ဒေါဝစ္စတတာတဲ့အပြောရခက်တယ်อืมဆရာသမားတွေကကောင်းတာပြောတယ်နားမခံနိုင်ဘူးမလက်ခံနိုင်ဘူးအဲ့ဒီလိုယောဂီနဲ့ကမ္မဋ္ဌာန်းဆရာဆိုတာကတော့ तू ကလူနာနဲ့ဆရာဝန်လိုပါပဲလူနာကယောဂါပြောက်ခြင်းလို့ဆရာဝန်ဤသွားတယ် ရားဝန်ကနေပြီးတော့ရောလူနာနဲ့သင်တော်မဲ့ဆေးကိုပေးတယ်သူယောဂနဲ့သင်တော်မဲ့ဆေးကိုပေးတယ်ပေးတဲ့အခါမှာအဲ့ဒီလူနာကဆရာဝန်ပေးတဲ့ဆေးကိုမစားဘဲနဲ့ထားမယ်ဆိုလို့ရှိရင်တော့ဘယ်ယောဂပြောက်လိုက်မလို့ဒီလိုပါပဲကမ္မထံဆရာကဒီလိုမှဒီလိုနေအဲအမှတ်မလွတ်စေနဲ့စကားမများနဲ့မျက်လုံးဟိုကြည့်ဒီကြည့်မကြည့်နဲ့သွားတာများနဲ့တိုင်းနဲ့ထားတဲ့အခါမှာအမှတ်တွေကလွတ်တယ် ငယ်စသဖြင့်ဒီလိုပြင်ပေးတဲ့အခါမှာဆိုလို့ရှိရင်သူလက်မခံဘူးဩကမ္မထမ်းဆရာနဲ့ရှာရှည်လိုက်တာငါသိနေတာပါငါ့ကိုဆရာလို့ဆရာမလိုပါဘူးစသဖြင့်ဒီလိုအပြောရခက်နေပြီဆိုလို့ရှိရင်တဲ့သူကဒေါဝဆတ္တတာတဲ့ပြောရဆုံးဆုံးမရအဲမနာခံမှုဆိုလို့ရှိရင်တဲ့ဒါတွေကတော့မာနတို့ဒေါသတို့ရှိလို့ရှိရင်တော့နာခံရခက်ပါတယ်လူတယောက်ဟာ ခရွင်းပြက်နေပြီဆိုလို့ရှိရင်တော့ဘလို့ကောင်းတဲ့အစာတွေစားစားဘလောက်ချိုတဲ့အစာစားစားသူ့အတွက်ခါနေတာပဲချင်းတာစားလဲခါတာပဲခရွင်းကပြက်နေတာကိုခရွင်းကောင်းတဲ့ပုဂ္ဂိုလ်ကချိုတာစားလိုက်လို့ရင်ချိုတယ်ချင်းတာစားလိုက်လို့ရင်ချင်းတယ်ငန်းတာစားလို့ရှိရင်ငန်းတယ်ခရွင်းကကောင်းနေတယ်အဲဒီလိုပဲသူကဓက်ခံကောင်းနေတဲ့ပုဂ္ဂိုလ်ကတော့ဆရာသမားဆုံးမတဲ့အဆုံးအမတွေလမ်းညွှန်ချက်တွေအဲသူပြတာတွေအကုန်နားကန်းနိုင်တယ်ခံယူနိုင်တယ်ခံယူတော့သူ့အတွက် တရားတွေတက်တာပေါ့အဲ့ဒီလိုခုနကပြုပြင်ပေးတာသွန်သင်ပေးတာကိုကိုကမနာခံနိုင်ဘူးဆိုလို့ရှိရင်တော့အဲ့ဒါတရားမတက်တော့ဘူးတဲ့နာခံနိုင်ရမယ်တဲ့ဒေါဝသတ္တတာဆိုတာ ပြောရခက်ဆုံးမရခက်နီလံပေးရခက်တဲ့ပုံကိုယ်တွေရှိတယ်တဲ့အဲ့လိုခက်ပြီဆိုလို့ရှိရင်အဲ့ဒီပုံကိုတရားမတက်နိုင်တော့ဘူးတဲ့ရှင်ဗုဒ္ဓလာကြီးဆိုတာယောဂီတွေအကုန်လုံးကြားဘူးကြပါတယ်ရှင်ဗုဒ္ဓလာကြီးဆိုတာအမတန်စားတတ်တဲ့ပုံကိုယ်ကြီး ပိဋကသုံးပုံအထာဂရာနဲ့တကွာအထာဂရာဆိုတာပိဋကသုံးပုံဆိုတာကတော့ဘုရားဟောထားတဲ့စကားတွေပေါ့လေအဲ့ဒီဘုရားဟောထားတဲ့စကားတွေကိုပြန်လည်ပြီးတော့ဖွင့်ဆိုထားတဲ့ကျမ်းစာရှိတဲ့အထာဂရာခေါ်တယ်အဲ့ဒီဖွင့်ဆိုထားတဲ့ကျမ်းစာအထာဂရာနဲ့တကွာဘုရားဟောထားတဲ့ပါဠိတော်တွေပိဋကသုံးပုံလေသူကနှုတ်တဲ့ဆောင်းတဲ့တုန်းကလည်းပဲသူပိဋကသုံးပုံဆောင်းခဲ့တယ်တိပိဋကသရပုဂ္ဂိုလ်ကြီးဖြစ်ခဲ့တယ် တိခိဝိပတိတိခိဝတ္တပုကကုတံကောနာကမနကတ္တပဟောဂေါရမဘုရားပါထက်လို့ရင်ခုနှစ်စုတဲ့အဲ့ဒီဘုရားခုနှစ်စုလက်ထက်မှာပိဋကသုံးပုံဆောင်ခဲ့တယ်တဲ့စာရပုဂ္ဂိုလ်ကြီးပေါ့သူသူထံမှာသူကအမတန်စားတတ်တဲ့ပုဂ္ဂိုလ်ကြီးဖြစ်လေတော့စာလာသင်ယူကြတဲ့ပုဂ္ဂိုလ်တွေကလည်း900ရှိတယ်တဲ့ဂိုင်းအပြင်ပြောလို့ရှိရင်အခုဗမာပြည်မှာရွှေကျင်ကိုင်းသူဓမ္မကိုင်းရှိတယ်လို့အဲ့ဒီတော့ ခက်ကသူကဂိုင်းနေ16ဂိုင်းအဲ့ဒီ16ဂိုင်းကတန်ဃာတော်900ကိုသူကစာသင်ပေးတယ်တဲ့အမတန်စာတတ်တဲ့ပုဂ္ဂိုလ်ကြီးအဲ့ဒီစာတတ်တဲ့ပုဂ္ဂိုလ်ကြီးကဘုရားထံသွားတယ်ဘုရားထံသွားတဲ့အခါတော့ဘုရားအင်းပုထိလာပုထိလာသူကိုယ်သူတော့တိပိတကတရတဲ့စာရီတက်နေတယ်ဆိုပြီးတော့နေလိုက်တာဘာတရားမှလည်းအာမထုတ်ဘူးသူဘယ်မတရားဘယ်ဘုတရားဘယ်ကံတရားမှလည်းမရှိဘာတရားတို့မှလည်းမရှိ ဩပုထိလအချင်းဤအလဟတအလကပုထိလပဲတုတ်ဆပုထိလတဲ့အလကပုထိလအဲ့ဒီလိုခဏအတုံးမကြတဲ့ပုထိလအဲ့ဒီလိုသိရှိပြီးတော့သူတန်ဝေကရအောင်ဆိုပြီးတော့ဘုရားထံလာတဲ့အခါတိုင်းအခါတိုင်းဩအလကပုထိလကြီးလာတော့အလကပုထိလကြီးထိုင်လို့အလကပုထိလကြီးရှ िख ိုးလို့အလကပုထိလကြီးဩသွားလို့လို့ဘုရားအလကပုထိလအလကပုထိလနဲ့ဘုရားခေါ်တယ် ရားတန်ကနေပြန်သွားတဲ့ကောင်တော့ဩအလငါပုထိလာကြီးသွားပြီဘုရားကအဲ့လိုပြောထလိုက်သေးတယ်အဲ့တော့ तू ကအရှင်ပုထိလာဆိုတဲ့ပုဂ္ဂိုလ်ကြီးက तू ကသူတော်ကောင်းစိတ်တော်လည်းရှိရှာတယ်ဒါကြောင့်မို့ဘုရားကဩငါ့ကိုပြောနေတယ်ငါကတော့တကယ်တပည့်ပြိဿများစွာနဲ့နေရစာရီကိုလည်းပဲတခါနေလဲချညလဲချညလည်းပဲတင်ပေးတာပဲတဲ့အဲ့ဒီပုဂ္ဂိုလ်ကြီးပရိယတ်တိသာသနာတော်အကြီးအကျယ်ထမ်းဆောင်တဲ့ပုဂ္ဂိုလ်ကြီးပါပဲ ကြီးညိုစရာပါပဲဒါပေမဲ့တရားကဘာမှအာမထုတ်ဘာတရားအသိဉာဏ်မှမရှိအဲ့ဒါကိုဘုရားမလိုလားဘူးတရားသိစေခြင်းနဲ့တရားရစေခြင်းနဲ့ဒါကြောင့်မြတ်စွာဘုရားသူ့အလကားပုထိလအလကားပုထိလနဲ့ခေါ်တဲ့အခါသူကသဘောပေါက်တယ်ဘောငါလည်းဘာတရားမှအာမတူဘာမတရားဖို့တရားဇန်တရားမှလည်းမရဘူးအင်းငါကိုဘုရားကတရားအာမထုတ်တော့လူလူခေါ်ခေါ်နေတာပဲဘုရားကသူက ဆင်းရဲကလွတ်ရလို့ကြောင်းနည်းတွေကိုပေးခြင်းလို့အဲ့ဒီလိုခုနတိန်တဲ့စကားနဲ့ဘုရားကပြောတယ်ပြောတဲ့အခါမှာသူကတန်ဝေကရတာပါပဲသူတော်ကောင်းစိတ်ရှိတဲ့ပုထိလာကြီးကအရှင်ပုထိလာကြီးတကယ်ဆရာတော်ကြီးဗမာပြည်မှာလည်းပဲတိပိဋကဆိုတဲ့ပုဂ္ဂိုလ်တွေရှိတာပါပဲတိပိဋကမဟုတ်တော့လည်းပဲစာတတ်တဲ့ပုဂ္ဂိုလ်တွေရှိတယ်စာရီတက်ယုံတွေကတော့လမ်းဆုံးနေလို့မဖြစ်ဘူးအရှင်ပုထိလာလို့ပုဂ္ဂိုလ်တွေပဲဖြစ်နေကြလိမ့်မယ် အဲစာလဲတက်တရားလဲမှတ်ဆိုလို့ရှိရင်တော့အမတန်တန်ဖိုးရှိတယ်ပရိယတ်ဒီသာသနာလဲထမ်းဆောင်ရတယ်ပฏิပတ်ဒီသာသနာလဲထမ်းဆောင်ရတယ်ဓမ္မကိုတက်ထားတဲ့ပရိယတ်ကလည်းပိုးပြီးတော့တန်ဖိုးရှိတယ်အဲသူတို့လိုတိပိဋကတွေမတက်တော့လဲပဲလူတွေအဲဘုန်းကြီးတွေပေါ့လေကိုယ်တိုင်းတာနဲ့ကိုယ်သိတာတဲ့အသိပညာလေးတွေတရားအသိပညာလေးတွေပိဋကအသိပညာလေးတွေရှိတယ်အဲ့ဒီအသိပညာလေးတွေကသိယုံမြနဲ့တော့လည်းမပြီးသေးဘူးကျင့်ရအောင်မယ် ဒါကြောင့်ရှင်ဗုဒ္ဓလာကြီးကတော့ဩငါတရားအထုတ်မှဖြစ်မယ်လို့တန်ဝေကရတန်ဝေကရပြီးတော့တပိတ်သင်္ကန်းကြီးပြင်ဆင်တယ်သူရဲ့တပည့်တွေမသိအောင်အသာလေးသူဖတ်သွားမယ်လို့ကြံပြီးတော့ဟာမပြက်သူကစာတော့သင်ပေးနေတယ်တနေ့လုံးစာသင်ပေးတယ်ညပိုင်းလည်းစာသင်ပေးတယ်အဲမနေ့ပိုင်းဆိုလို့ရှိရင်သူမနေ့ပိုင်းအဲပစ္စည်းမယံခေါ်တာပေါ့လေ မိုးတောက်ရံအဲ့ဒီမိုးတောက်ရံမှာသူစာသင်ပြီးလို့နောက်ဆုံးစာသင်သွားတဲ့ယဟန်ပြန်သွားတဲ့အချိန်မှာအဲ့ဒီယဟန်နဲ့အတူသူခုနအရှင်နဲ့ပြင်ထားတဲ့တပိတ်သင်္ကန်းနေယူပြီးတော့ကြောင်းထဲကထွက်သွားတယ်ဘယဟန်မှမသိလိုက်တချို့ယဟန်နေအဲ့ဒီမနေ့ပိုင်းမှာစာရီအန်းနေကြတာပဲအဲအဲ့ဒီစာအန်းနေကြတဲ့တန်ဃာတွေကလည်းပဲဩငါတို့ဆရာအရှင်ဗုဒ္ဓိလာကြီးထွက်သွားပြီလို့ဒီလိုသတိမမူမိလိုက်ဘူးသူတို့လည်းမှုမဲ့အမှတ်မဲ့ရှင်ဗုဒ္ဓိလာကြီးယူဇနာ120ဝေးกว่าတယ်တောကြောင်းတစ်ခုကို သူကြွသွားတယ်ကြွသွားတော့အဲ့မှာယဟန်30ရှိတယ်တဲ့ယဟန်30ရှိတဲ့အခါတော့အကြီးဆုံးမထေရကြီးဒီသူသွားပြီးတော့လျှောက်ထားတယ်အရှင်ဘုရားရှင်ဘုရားတပည့်တော်ရဲ့အာကိုရာမိခိုရာပုဂ္ဂိုလ်ဖြစ်တော်မူပါဘုရားလျှောက်အဲ့ဒီပုဂ္ဂိုလ်တွေကတော်ထဲမှာသတင်းသုံးနေကြတယ်အဲ့ဒီသုံးသုံးကြိတ်တော့တန်ဃာတော်တွေကအကုန်လုံးယဟန္တာတွေကြီးပဲတဲ့အကြီးဆုံးအဲ့ဒီမထေရကြီးကဩအရှင်ဗုဒ္ဓိလဆိုတော့အမတန်စာတတ်တဲ့ပုဂ္ဂိုလ်ကြီးအမတန်နာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးတပည့်ပရိသတ်များတဲ့ပုဂ္ဂိုလ်ကြီး တရားတွေလည်းဟောပြောနေတဲ့ပုဂ္ဂိုလ်ကြီးအရှင်ဘုရားအရှင်ဘုရားကဓမ္မဂတိကအမတန်မှဘုဒ္ဓတများပါတယ်တပည့်တော်တို့ကသာအရှင်ဘုရားဒီကဘုဒ္ဓတယူရမှာဖြစ်ပါတယ်အရှင်ဘုရားအင်းအဲ့ဒီလိုမလုပ်ပါနဲ့လို့ပြောပြီးတော့အရှင်ဘုရားအဲသူကဆက်ပြီးလျှောက်တော့အရှင်ဘုရားတပည့်တော်ရဲ့အာကိုရပုဂ္ဂိုလ်ဖြစ်ပါဗျာအင်းဒီလိုဆိုလို့ချင်းသူဒုတိယကြီးတဲ့မထေရီကိုညှောင်းလိုက်တယ်ဒုတိယကြီးတဲ့မထေရီကလည်းတတိယကြီးတဲ့မထေရီတတိယကြီးတဲ့မထေရီကလည်းပဲသရုတ်တာကြီးတဲ့မထေရီအဲ့ဒီလိုတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်လွတ်လိုက်တာနောက်ဆုံး အငယ်ဆုံးဖြစ်တဲ့ပုံကိုယ်လေးရှိတယ်တဲ့သူကတော့ယဟန်တော့မဟုတ်ဘူးကိုရင်လေးသူကလည်းယဟန်နာပဲကိုရင်လေးကလည်းသူကသင်္ကန်းချုပ်နေတဲ့နေရာတနေရာမှာအဲ့သင်္ကန်းချုပ်နေတဲ့ကိုရင်လေးခုနှစ်နှစ်အရွယ်ကိုရင်လေးဒီအရှင်ပုထိလာကြီးကသွားတယ်သူလက်အုပ်ချီတဲ့ရှင်းတော့ကသူ့ရဲ့ကြီးတဲ့ပုံကိုယ်လေးကြတော့ထိုင်ပြီးကြော့တယ်ဒီကိုရင်လေးကြတော့ထိုင်ပြီးတော့မကြော့ဘူးလက်အုပ်တော့ချီတယ်လက်အုပ်ချီပြီးတော့သူတော်ကောင်းလေးတပည့်တော်ရဲ့မိခိုးရာအာကိုရာပုဂ္ဂိုလ်ဖြစ်တော်မူပါဖရာလျှောက်တဲ့ခါတော့ အရှင်ဘုရားအဲ့ဒီလိုမလုပ်ပါနဲ့ဘုရားအရှင်ဘုရားကတပည့်တော်တဲ့အသက်သိက္ခာဂုံဝါလည်းအမတန်မှကြီးပါတယ်ဆရာတော်ကြီးဖြစ်ပါတယ်အသိပညာဘုဒ္ဓတာတွေကလည်းတပည့်တော်တဲ့များစွာရှိပါတယ်အဲတပည့်တော်တို့ကသာအရှင်ဘုရားထံကသင်ယူဖို့ရပဲရှိပါတယ်ဘုရားအဲ့ဒီလိုပြောတော့ကကိုရင်လေသူတော်ကောင်းလေအဲ့ဒီလိုမလုပ်ပါနဲ့ဘုရားတပည့်တော်ရဲ့မိကိုရာအာကိုရာပုဂ္ဂိုလ်ဖြစ်တော်မူပါအဲ့ဒီလိုထပ်လျှောက်တဲ့အခါတော့အရှင်ဘုရားတဲ့ဒီလိုဆိုရင်ရှင်ဘုရားတပည့်တော်ရဲ့ အဆုံးမဩဝါဒကိုလိုချင်ပါတယ်ဆိုလို့ရှိရင်ရှင်ဘုရားတပည့်တော်ရဲ့ပြောစကားကိုလိုက်နာမလားဘုရားလို့ပြောတဲ့အခါကိုရင်လေးတဲ့ကိုရင်လေးကမိဘုံနဲ့ခုံချပါဆိုရင်တပည့်တော်မိဘုံနဲ့ခုံချဖို့အစင်းနဲ့မှာပဲဘုရားလို့အဲ့ဒီလိုရှင်ပုတိလိုက်ရရှောက်ရှာတယ်ရှောက်တဲ့အခါတော့ဒါလည်းပဲသူကတကယ်ကိုစိတ်ပါလက်ပါနဲ့တကယ်အမှန်တိုင်းရှောက်တာပါပဲဒီတော့ကိုရင်လေးကစမ်းတက်ချင်တာနဲ့အနီးအနားမှာရှိတဲ့ရေကန်ထဲမှာရှင်ဘုရားဒီလိုဆိုလို့ရှိရင်အဲ့ဒီရေကန်နဲ့ရှင်ဘုရားဆင်းလိုက်ပါတဲ့အရှင်ပုရိလာကြီးကသင်္ကန်းအကောင်းစားတွေဝတ်လာတယ်လို့ဆိုပါတယ် အဲဒီသင်္ကန်းသင်္ကန်းအကောင်းစားတွေဝတ်လာတဲ့သင်္ကန်းနေနဲ့ပဲရေကန်တဲ့ကိုတခါတည်းဆင်းလိုက်တာပဲဆင်းလိုက်တဲ့အခါသင်္ကန်းအစရေဆိုတဲ့အချိန်ရောက်တဲ့အခါတော့ကိုဝင်လေးကရှင်ဖျားတဲ့ကိုယ်မပြန်တက်ခဲ့ပါဗျာရေကန်မပြန်တက်ခဲ့ပါတဲ့အဲဒီလိုသူကလူစကားနာခံဤမနာခံဤစမ်းတက်လိုက်တာဘလို့စမ်းတက်ပြီးတော့ဒီလိုဆိုရင်တဲ့တပည့်တော်တို့တောင်မူကြီးတစ်ခုရှိပါတယ်အပေါက်က6ပေါက်ရှိပါတယ်ဖို့ဝင်သွားပါတယ်ဖို့တကောင်ဝင်သွားပါတယ်အဲ့ဒီဖို့ကိုဖမ်းဖို့ရန်အတွက် ကျန်တဲ့အပေါက်၅ပေါက်ကိုပိတ်ရပါမယ်ဝင်သွားတဲ့အပေါက်ကနေပြီးတော့အဲ့ဒီအပေါက်ကိုဖြိုဖြက်ပြီးတော့အဲ့ဒီဝင်သွားတဲ့အပေါက်ကနေပြီးတော့အဲ့ဒီဖုတ်ကိုဖမ်းရပါတယ်ဖရာအဲ့ဒီဥပမာလိုပါပဲတပည့်တော်တို့ရှင်ဘုရားရဲ့တန်တမ်းမှာဝင်လာတဲ့အပေါက်ကြီး6ပေါက်ရှိတယ်ရှိပါတယ်ဖရာမျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်ရဲ့ဆိုတဲ့မျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့ တကားပေါက်ကြီး6ပေါက်ရှိပါတယ်ဖေရအဲ့ဒီတကားပေါက်6ပေါက်ထဲကမျက်စိတကားပေါက်ကိုလည်းပိတ်ပါနားတကားပေါက်ကိုလည်းပိတ်ပါနှာခေါင်းတကားပေါက်ကိုလည်းပိတ်ပါလျှာတကားပေါက်ကိုလည်းပိတ်ပါကိုယ်တကားပေါက်ကိုလည်းပိတ်ပါစိတ်ဆိုတဲ့အဲ့ဒီတကားပေါက်မှာအရှင်ဘုရားအလုတ်လုတ်ပါတဲ့အဲ့ဒီစကားလေးကနည်းနည်းသူကမပေါ်လွင်မှုဒါပေမဲ့လို့အဲ့ဒီကုဏပိဋကအမတမ်းမှတက်ကြွနဲ့မထေကြီးဖြစ်တော့အဲ့ဒီမထေကြီးကတော့သူကတခါတည်းမှောင်းနေတဲ့နေရာမှာစီမိကိုထွန်းပြလိုက်တယ်လို့ ခါလဲသူ့ရဲ့ဉာဏ်အလင်းထဲမှာတခါလဲရှင်းသွားတာပဲအဲရှင်းသွားတဲ့အခါတော့ तू ကတရားအဲ့ဒီဝင်လေးပေးတဲ့တရားပေးတဲ့အတိုင်းပဲ तू မှတ်တာပေါ့လေတရားမှတ်တာပါပဲပေါ်လာသမျှအာယုန်တွေယောဂီတွေမှတ်တယ်လို့မှတ်နေတာပဲမြင်ရင်မြင်ုံမျှပဲကြားရင်ကြားုံမျှပဲနားရင်နားုံမျှစားရင်စားုံမျှထိရင်ထိုံမျှဒါခုနဒွါရ6ပါးမှာပေါ့လေဒွါရ6ပါးမှာမြင်ုံမျှကြားုံမျှနားုံမျှစားုံမျှထိုံမျှဖြစ်အောင်လို့တဲ့အဲ့ဒီတကားကိုပြေးလိုက်တာပါပဲတကား၅ပါးကိုပြေးလိုက်တာပါပဲ အဲ့ဒီစိတ်အကြံဆိုတဲ့မနောဒွါရမှာရောက်တော့ဝိပဿနာရှုမှတ်မှုကြီးလည်းရှိပါစေလို့ဒီလိုခုနကကိုယ်လေးကဆိုလိုတာဖြစ်လို့ရှင်ဗုဒ္ဓလာကြီးကလည်းမှတ်ပြီးတော့နေတော့တာပါပဲအဲ့ဒီလိုချင်းကမှဘုရားကလှမ်းပြီးတော့ကြည်လိုက်ကြည်လိုက်တဲ့ကဩဗုဒ္ဓလာကြီးတရားကြီးအားထုတ်နေပြီမြတ်စွာဘုရားယူဇနာတရား20ဝိရအရက်ကနေပြီးတကုန်းနဲ့ကြွလာအလင်းရောင်ပြပြီးတော့မြတ်စွာဘုရား တရားဟောတယ်ယောဂဝိစာတေဘူရိအာယောဂဘူရိသင်္ကယောဧတံဒွေရပဋ္ဌာညတဝဘဝယဝိဘဝယသတထတာနံနိဝိသေယယထာဘူရိပဟောတတိတဲ့အဓိပ္ပာယ်ကတော့တရားရှိမှကြိုးစားရှိမှရမယ်တဲ့တရားကြိုးစားရှိမှယောဂဝိစာတေဘူရိတဲ့တရားကြိုးစားရှိမှလို့ရှိရင်အသိဉာဏ်ပညာတွေဆိုတာဖြစ်ပေါ်လာတာပဲတဲ့ အာယောဂါပူရိသင်္ခယောတဲ့တရားကြိုးစားမရှိမှဘူးဆိုလို့ရှိရင်တော့ဉာဏ်တွေကကုန်ခန့်သွားတာပဲတဲ့ဧတံဒွေရာပဋ္ဌာညတဝဘဝယဝိဘဝယစဉာဏ်တိုးတက်ခြင်းဉာဏ်မတိုးတက်ခြင်းရဲ့အကြောင်းခုနကြိုးစားအားထုတ်မှုကြိုးစားအားမထုတ်မှုဆိုတဲ့အခြေအနေတွေကိုသိနားလည်ပြီးတော့တဲ့ကိုယ့်ကိုယ်ကိုဉာဏ်တိုးတက်အောင်ကြိုးစားပါလို့ဘုရားကအဲ့လိုအတိတ်ပဲပါတဲ့ဂါထာစကားနဲ့ဘုရားကဟောလိုက်တယ် ဟောလိုက်တော့ရှင်ဗုဒ္ဓလာကြီးသူ့တဏ္ဍာမှာဖြစ်ပေါ်နေတဲ့ယုံနာတရားတွေရှုမလိုက်တဲ့ယန္တာကြီးဖြစ်သွားပါတယ်တဲ့ဒီဇလံပြောရတာကတော့ခုနှစ်နှစ်အရွယ်ကိုရင်လေးပင်ဖြစ်တော်လဲပဲအရှင်ဗုဒ္ဓလာကြီးကတကယ်စာရပုဂ္ဂိုလ်ကြီးပဲအဲ့ဒီလိုစာရပုဂ္ဂိုလ်ကြီးတော်မှကိုရင်လေးပြောတဲ့စကားကိုနားထောင်တယ်လိုက်နာတဲ့သမတန်ကြည်ညိုစရာကောင်းတယ်သဗ္ဗနာမြဟာအနှစ်မပြည့်သေးလို့ရှင်တော့ထောင်းထောင်းထောင်းထောင်းနဲ့နေတယ်သဗ္ဗနာမြဟာအနှစ်ပြည့်လာပြီဆိုလို့ရှိရင်တော့ မြို့ကိုင်းသွားတော့တာပဲဒီလိုပဲပညာအနှစ်မပြည့်သေးလို့ရှိရင်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ထောင်းထောင်းထောင်းထောင်းနဲ့နေတတ်တဲ့ပညာအနှစ်ပြည့်လာပြီဆိုလို့ရှိရင်အဲ့ဒီခုနအရှင်ပုထိလာကြီးလိုပါပဲသူကယူတိလေးစားမူကာရဝတရားတွေရှိလာတော့တာပဲဒီနေရာမှာရှင်သာရိပုတ္တရာကြီးကလည်းအမတန်မှကြီးညိုတရားကောင်းတဲ့ရှင်သာရိပုတ္တရာကြီးဆိုတာမြတ်စွာဘုရားရဲ့သာသနာတော်မှာပညာအရာအသာဆုံးပဲလက်ရတော်ရတပည့်ကြီးပဲ အဲ့ဒီရှင်သာရိပုတ္တရာကြီးကသူကကိစ္စများနေတော့သင်္ကန်းကမှုမဲ့မှတ်မဲ့ရှည်နေတယ်ရှည်နေတော့ကိုရင်လေးကလာပြီးတော့လျှောက်တယ်ရှင်ဖုရားရှင်ဖုရားသင်္ကန်းရှည်နေပါတယ်ဖုရားဧကတိကရှည်နေတယ်ရှည်နေတဲ့သင်္ကန်းရှည်နေတာတတိပြီးတဲ့အခါတော့ရှင်သာရိပုတ္တရာကြီးကတဏှာသွားပြီးတော့တင့်တော်အောင်ညီအောင်ပြန်ဝစ်ပြန်ဝစ်ပြီးတော့ကိုရင်လေးကိုလက်အုပ်ချပြီးတော့ဆရာအရှင်မြတ်လေးကိုရင်လေးတပည့်တော်ရဲ့သင်္ကန်းတင့်တော်ပါပြီလားဖုရားအဲ့ဒီလိုသူကလျှောက်တယ်လျှောက်ပြီးတော့သူက တရဟုပပ္ပစီတော်တန်တော်ဇာတိယတတ္တဝတိကောသောပိမံအနုတာတေယတံပတိသာမိမထကေတဲ့ရှင်သာရိပုတ္တရာရဲ့စိတ်ထားအမတန်ကြည်ညိုစရာကောင်းဒီကနေ့မှကိုရင်ဝတ်တဲ့ကိုရင်လေးအသက်အားဖြင့်လဲခုနှစ်နှစ်ပဲရှိတယ်ဒီနေ့မှဝတ်တဲ့ကိုရင်အသက်ဆက်ဆက်လေးခုနှစ်နှစ်အရွယ်တကယ်ကိုရင်ငယ်ငယ်လေးအဲ့ဒီကိုရင်လေးကနေပြီးတော့ငါကိုတဲ့လာပြီးတော့ဆုံးမမဲသွန်သင်မဲတတိပေးမဲ အဲဆုံးမသွန်သင်တတိပေးမယ်ဆိုလို့ရှိရင်အဲ့ဒီကိုရင်လေးဆုံးမတဲ့ဩဝါဒကိုငါဟာဥထိတ်ရွယ်ပန်းဆင်ပါတယ်တဲ့လူလူလာနာနဲ့ခံယူပါတယ်တဲ့အဲအဲ့ဒီလိုသူကအဲ့ဒီစကားလေးကိုရွတ်ဆိုတယ်အဲ့ဒီလိုအရှင်သာရိပုတ္တရာကြီးတို့ရဲ့စိတ်ထားအရှင်ပုတိလာကြီးတို့ရဲ့စိတ်ထားအမတန်ကြီးညိုစရာကောင်းတယ်ကိုတရားရခြင်းလို့ရှိရင်ကိုတရားတုတ်တဲ့ရေကိုရှေ့ရှုပြီးတော့ အဲပြောပြပေးတဲ့ဆရာသမားရဲ့နီလံပေးတဲ့နီလံပေးချက်တွေကိုကိုကခံယူနိုင်ရမခံယူနိုင်လို့ရှိရင်တရားမတက်ဘူးတချို့ယောဂီကဒေါသကြီးတယ်တချို့ကလည်းမာနတွေကြီးကြတယ်အဲ့ဒီဒေါသမာနတွေရှိနေပြီဆိုလို့ရှိရင်တော့တရားမတိုးတက်တော့ဘူးဒါကြောင့်သတိပေးဆုံးမလာပြီဆိုလို့ရှိရင်ရွှေအိုးညွန်ပြတဲ့ပုံကိုယ်လိုပဲကိုယ်စိတ်ထဲကမှတ်နိုင်ရတယ်တဲ့ဆင်းရဲသားလူတစ်ယောက်ရှိတယ်အဲ့ဒီဆင်းရဲသားလူတစ်ယောက် တနေ့မှတနေ့လှုပ်လို့မှတနေ့မှန်မှန်စားလို့မှမစားနိုင်တဲ့ဘဝအဲ့ဒီလိုဆင်းရဲတဲ့လူတယောက်ပေါ့လေအဲ့ဒီလိုအင်မတန်ဆင်းရဲတဲ့ဆင်းရဲသားတယောက်အခြားလူတယောက်ကသူ့ရဲ့ဆင်းရဲတဲ့အခြေအနေတွေကိုမြင်တွေ့ပြီးတော့တဏှာလို့ဟေးအဲမောင်မင်းလာဟိလာဟိဒီနေရာတူတူဟောဒီနေရာရွှေအိုးကြီးရှိတယ်တူးစန်းတူးစန်းအဲလိုတူးစန်းတူးစန်းလို့ပြောတဲ့အခါတော့တူးတယ်အဲဒီလိုတူးတော့တကယ်လဲရွှေအိုးတွေ့တယ်အဲလို ထိုးပြတဲ့ပုဂ္ဂိုလ်ကိုဆင်းရဲသားလူကအမတန်ဝမ်းသာတယ်အမတန်လည်းကျေးဇူးတင်တယ်ဒီလိုပဲကိုမှလိုအပ်နေတာလေးတွေရှိလို့ရှိရင်ပြောပြတဲ့ပုဂ္ဂိုလ်သတိပေးတဲ့ပုဂ္ဂိုလ်ကဝမ်းမြောက်ဝမ်းသာနဲ့လက်ခံနိုင်ရတယ်ပွဲနီးပွဲတိုင်းရှိလို့မို့ကိုကသွားတော့မယ်အဲဒီပွဲလမ်းသမင်းသွားတဲ့အခါမှာကိုယ့်ရဲ့မျက်နှာမှာလည်းပဲအိုးမဲတွေပေးနေပြီဆိုလို့ရှိရင်အဲဒီအိုးမဲတွေကိုကမှန်လည်းမကြည့်ဖြစ်လို့မျက်နှာမှာအိုးမဲပေးနေမှမသိဘူး အဲကိုအနီးနားမှာရှိတဲ့လူတယောက်ကဥယေဥရဲ့မျက်နှာမှာတော့အမရေအမရဲ့မျက်နှာမှာအုံးမဲတွေကတော့ပေးနေတယ်အဲအဲ့လိုသတိပေးပြီဆိုလို့ရင်သတိပေးတဲ့ပုဂ္ဂိုလ်ကျေးဇူးတင်ရတယ်ဝမ်းသာတယ်ဒီလိုပဲကို့မှာလူအပ်တာရှိလာပြီဆိုလို့ရှိရင်အဲ့ဒီလူအပ်တာလေးတွေထောက်ပြပြီဆိုရင်ဝမ်းမြောက်ဝမ်းသာခံယူနိုင်ရတယ်တရားပြတဲ့အခါမှာတရားပြတဲ့ကမ္မဋ္ဌာန်းရှင်ကတရားနိလန်ပေးပြီဆိုလို့ချင်းအဲ့ဒီတရားနိလန်ပေးတာကိုခံယူနိုင်ရတယ်တဲ့အဲ့ဒါသောဝသတ္တတာဂုံလို့ခေါ်တယ် ခံယူနိုင်အားရှိရတယ်ခံယူနိုင်အားမရှိဘူးဆိုလို့ရှိရင်တော့သူကခုနကတီးကြည်ပြက်နေတဲ့လူလိုပါပဲတီးကြည်ပြက်နေပြီဆိုလို့ရှိရင်တော့အဲဘာတွေပဲကြွေးကြွေးသူကအကောင်းမဟုတ်တော့မကောင်းတာတွေဖြစ်ကုန်ရောအရသာမရှိတော့ဒီလိုပဲဘယ်လောက်ကောင်းတဲ့စကားတွေပြောနေပြီမဲ့လို့အဲကောင်းတဲ့စကားလို့မတတ်မှတ်နိုင်တော့ဘူးဖရာဟောထားတဲ့စကားရှိသေးတယ်အတ္တတတ္တတ္တာကထာဒုက္ကထာတဲ့သရာမသရာတရားမရှိတဲ့ပုဂ္ဂိုလ်တရားကိုသရာတရားနဲ့ပတ်သက်တဲ့စကားသွားပြောလို့ရှိရင်အဲ့ဒီစကားသူ့အတွက် နာခါစရာစကားဖြစ်နေတယ်တဲ့သူ့အတွက်နဝင်မချိုးဘူးတဲ့စကားကောင်းမဟုတ်တော့ဘူးမကောင်းတဲ့စကားတွေဖြစ်နေတယ်တဲ့ဒုတိလတ္တသီလကထာဒုက္ကထာတဲ့သီလမရှိတဲ့ပုဂ္ဂိုလ်သီလနဲ့ပတ်သက်တဲ့စကားသွားပြောရင်အဲ့ဒီစကားသူ့အတွက်လကားနာခါစရာနဝင်ချိုးစရာစကားမဟုတ်တော့ဘူးတဲ့စကားကောင်းမဟုတ်တော့ဘူးမကောင်းတဲ့စကားဖြစ်နေတယ်အတုတ္တအပတုတ္တသုတကထာဒုက္ကထာတဲ့သုတမရှိတဲ့ပုဂ္ဂိုလ်သုတနဲ့ပတ်သက်တဲ့စကားသွားပြောလို့ရှိရင်လည်းပဲအဲ့ဒီစကား စကားကောင်းမဟုတ်တော့ဘူးတဲ့နောက်ပြီးတော့စာကမရှိတဲ့ပုဂ္ဂိုလ်မစ္စရိနောစာကကထာဒုက္ကထာတဲ့စာကမရှိဒါနမရှိနှမျောတဲ့ပုဂ္ဂိုလ်ဒါနနဲ့ပတ်သက်ပြီးလူပေးလူပေးဖို့ကံဖို့သွားပြောလို့ရှိရင်အဲ့ဒီစကားကသူ့အတွက်ရန်လုတဲ့စကားပဲတဲ့မကောင်းတဲ့စကားပဲတဲ့ဒုပညတပညာကထာဒုက္ကထာတဲ့ပညာမရှိတဲ့ပုဂ္ဂိုလ်ကိုပညာနဲ့ပတ်သက်တဲ့စကားသွားပြောလို့ရှိရင်လည်းအဲ့ဒီစကားကမကောင်းတဲ့စကားဖြစ်နေတယ်တဲ့သီလရှိတဲ့ပုဂ္ဂိုလ်ကိုသီလစကားသွားပြောရင် အဲတရားတရားရှိတဲ့ပုဂ္ဂိုလ်ကိုတရားတရားနဲ့ပတ်သက်တဲ့စကားသွားပြောရင်တုဒ္ဒရှိတဲ့ပုဂ္ဂိုလ်ကိုတုဒ္ဒပတ်သက်တဲ့စကားသွားပြောရင်ဒါနရှိတဲ့ပုဂ္ဂိုလ်ဒါနနဲ့ပတ်သက်တဲ့စကားသွားပြောရင်ပညာရှိတဲ့ပုဂ္ဂိုလ်ပညာနဲ့ပတ်သက်တဲ့စကားသွားပြောရင်တော့ဒါကောင်းတဲ့စကားတွေဖြစ်နေတယ်တဲ့ဒီတော့ကိုယ်ကိုလာပြီးတော့အဲ့ဒီလို ယူပြင်ပေးတယ်သတိပေးတယ်ဆိုလို့ရှိရင်ဒါ ကိုယ်အတွက်တဲ့ဒါရွှေအိုးကြီးတွေပေးနေတာပဲကိုယ်အတွက်တရားတက်ဖို့ရအတွက်တကယ်အဲသတိရွှေအိုးဝရိယရွှေအိုးတမာရိရွှေအိုးပညာရွှေအိုးတွေကိုငါပေးနေတာပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့နှလုံးသွင်းနားလည်ပြီးတော့ရှင်းရင်ပြီးတော့ကိုယ်ကို ဆုံးမတာတွေသွန်သင်တာတွေနိလန်ပေးတာတွေကိုခံယူနိုင်ရတယ်တဲ့ဓမ္မတရားကတိုးတက်တယ်အဲ့ဒီလိုမခံယူနိုင်ဘူးဆိုလို့ရှိရင်တရားကမတိုးတက်တော့ဘူးတဲ့ ဒါကြောင့်မြတ်စွာဘုရားကခါယူနိုင်တဲ့ဟိုနာခံနိုင်တဲ့သောဝဆတ္တတာဆုံးမဖို့လွယ်တဲ့ဂုဏ်အင်္ဂါနဲ့ပြည့်စုံပါစေတဲ့အဲကုသိုလ်တရားတွေကမဆုပ်ယုပ်ခြင်းအဲဒီလိုမဟုတ်ဘဲနဲ့ပြောရခက်ဆိုရခက်ပုဂ္ဂိုလ်ဖြစ်ပြီဆိုလို့ရှိရင်တော့တဲ့အဲဒီပုဂ္ဂိုလ်ဟာကုသိုလ်တရားတွေမှာဆုပ်ယုပ်မယ်တဲ့တရားတွေမတက်ဘူးတဲ့ နောက်ဆုံးကတော့ပါပမိတ်တတာတဲ့မိမကောင်းနေနဲ့ပေါင်းလို့ရှိရင်မိတ်ဆွေညနေနဲ့ပေါင်းလို့ရှိရင်လည်းပဲတဲ့သူကတရားကမတိုးတက်ဘူးတဲ့စကားများတဲ့ပုဂ္ဂိုလ်နဲ့သွားပေါင်းဘယ်နှလို့တရားတက်တော်မလို့အဲအမှတ်တာကိုမယူသေးတဲ့ပုဂ္ဂိုလ်တွေနဲ့သွားပေါင်းအဲအဲ့ဒီပုဂ္ဂိုလ်တွေနဲ့သွားပေါင်းဘယ်တရားတက်တော်မလို့အမှတ်တရားကြဲထိုင်တဲ့ခါလည်းမပါအဲထားတဲ့ခါလည်းမပါဟိုသွားဒီသွားသွားတဲ့ခါလည်းအမှတ်ကလွတ်အဲ့လိုပုဂ္ဂိုလ်တွေနဲ့သွားပေါင်းအဲ့လိုပုဂ္ဂိုလ်နဲ့သွားပေါင်းလို့ရင်ဘယ်တရားတက်တော်မလို့ အဲ့တော့ပါပမိတ်တနဲ့မပေါင်းရဘူးတဲ့တရားအာရုဓမ္မမလေးစားဘူးမယိုမယိုမယိုမယိုသေးအယိုသေးသေးမလုပ်ဘူးအဲအဲ့လိုပုဂ္ဂိုလ်မျိုးသွားမပေါင်းနဲ့စကားများတဲ့ပုဂ္ဂိုလ်သွားမပေါင်းနဲ့အမှတ်လွတ်တဲ့ပုဂ္ဂိုလ်သွားမပေါင်းနဲ့အဲစီကံမလိုက်နာတဲ့ပုဂ္ဂိုလ်သွားမပေါင်းနဲ့အဲ့လိုပုဂ္ဂိုလ်တွေသွားပေါင်းလို့ရှင်တော့ကိုတရားတွေဆုံးရှုံးကုန်မယ်ကိုတရားတိုးတက်နေတဲ့အရှင်လေးတွေရော့သွားမယ်တဲ့မကောင်းတဲ့မိတ်ဆွေဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုမကောင်းတဲ့မိတ်ဆွေလို့ခေါ်တော့ဆိုတော့ ဘုရားဟောထားတဲ့ပါဠိတော်တွေထဲမှာကသရတရားမရှိတဲ့ပုဂ္ဂိုလ်ဘုရားလည်းမယုံဘူးတရားလည်းမယုံဘူးတန်ခါလည်းမယုံကံကံအကျိုးကိုမယုံဘူးအဲသရတရားမရှိတဲ့ပုဂ္ဂိုလ်တဲ့အဲ့ပုဂ္ဂိုလ်မျိုးကမကောင်းတဲ့မိတ်ဆွေပဲတဲ့အဲ့လိုပုဂ္ဂိုလ်မျိုးသွားမပေါင်းနဲ့တဲ့သီလမရှိတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါမိတ်ဆွေကောင်းမဟုတ်ဘူးသူများတက်တတ်မယ်သူများဥစ္စာကိုမယ်သူများတတ်သမီးဖြစ်စီမယ်လိန်ညာပြောမယ်ဒီရက်တောက်မယ်စသဖြင့်အဲ့လိုပုဂ္ဂိုလ်မျိုးသွားမပေါင်းနဲ့အဲ့ဒီပုဂ္ဂိုလ်မိတ်ဆွေကောင်းမဟုတ်ဘူးသီလမရှိတဲ့ပုဂ္ဂိုလ်မိတ်ဆွေကောင်းမဟုတ်ဘူး သုတမရှိခဲ့သူတဲ့သုတဆိုတာအကြာသုတအမြင်သုတအကြာသုတဆိုတာဘုရားအဆုံးအမတွေကိုကြားနာဘူးထားတဲ့ကြားနာဘူးထားတဲ့ဘုသုတအဲဒီလိုမရှိတဲ့ပုဂ္ဂိုလ်ဆိုလည်းပဲဘုသုတတော်ရှိတယ်တရားတကယ်အာမထုတ်တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေလည်းသူကပါပမိတ်တာပဲယောဂီအနေနဲ့တွေ့မှဆိုပါပမိတ်တာပဲမိမကောင်းပဲအဲဒီပုဂ္ဂိုလ်မျိုးတွေနဲ့လည်းမပေါင်းရဘူးတဲ့သရာလည်းမရှိဘူးသီလလည်းမရှိဘူးသုတလည်းမရှိဘူးစာကတဲ့ ဒါနပြုဖို့လည်းဝါသနာမပါဘူးဒါနပြုစရာမလိုဘူးပိုက်ဆံကုန်တာပဲအလကားဖြုံးတီးပြစ်နေတာပဲစသဖြင့်ဒီလိုခုနဒါနမပြုတဲ့ပုဂ္ဂိုလ်တွေတဲ့အဲ့ဒီလိုပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကလည်းပါပမိတ်တာမကောင်းတဲ့မိတ်ဆွေတွေပဲတဲ့ဒုပညာတဲ့ပညာမရှိဘူးပညာဆိုတာ၃မျိုးရှိတယ်သုတမယပညာစိန်တမယပညာဘာဝနာမယပညာတဲ့သုတမယပညာဆိုတာတော့ခုနသုတနဲ့တူတူပါပဲကြားပြီးတော့သိရတဲ့အသည့်စိန်တမယပညာတဲ့စိန်တမယပညာဆိုတာကိုယ်စိတ်နဲ့ကြံတွေးပြီးသိလာတဲ့အသည့် အဲ့ဒီစိန်တာမယပညာဘာဝနာမယပညာဆိုတာယောဂီတွေရနေတဲ့ပညာပါပဲဖောင်းနာမှတ်တယ်ဩဖောင်းနာလေးရဖောင်းနာလေးမှတ်နေတာလေးရဩတောက်နာရတင်းတောက်နာလေးမှတ်နေတာလေးရတင်းနာရတင်းနာလေးမှတ်နေတာလေးရရွေ့တာရရွေ့တာလေးမှတ်နေတာလေးရဩကိုယ်တိုင်မှတ်ပြီးတော့သိရတဲ့အသိအဲ့ဒါဘာဝနာမယပညာတဲ့အဲ့ဒီလိုပညာစိန်တာမယပညာလည်းမရှိတုတမယပညာလည်းမရှိဘာဝနာပယမညာလည်းမရှိအဲ့ဒီလိုပညာမရှိတဲ့ပုဂ္ဂိုလ်ဟာပါပမိတ်တာမကောင်းတဲ့မိတ်ဆွေပဲတဲ့အဲ့ဒီလိုမိတ်ဆွေတွေသားမပေါင်းတဲ့ အဲ့လိုမိတ်ဆွေတွေသွားပေါင်းလို့ရှိရင်တရားတွေရိုးလျော့ကုန်မယ်တဲ့ဘုရားကအဲ့လိုမိတ်ဆွေကောင်းမိတ်ဆွေညံ့တယ်လည်းပဲမပေါင်းရဘူးမိတ်ဆွေညံ့တယ်ပေါင်းလို့ရှိရင်တရားတွေရိုးလျော့မယ်ကုသိုလ်တရားတွေရိုးလျော့မယ်တဲ့အဲ့ဒီ6မျိုးကိုမြတ်စွာဘုရားကပြောင်းပြန်ပြောတဲ့အခါတော့ပြောင်းပြန်ခုနကဟာတွေ6ပြောင်းပြန်ပြောတာတွေကိုမြတ်စွာဘုရားဟောထားတဲ့အပရိဟာနိယတရား6ပါးတဲ့ကုသိုလ်တရားတွေမှာမရိုးလျော့ခြင်းရဲ့အကြောင်း6ပါးတနည်းအားဖြင့်ပြောလို့ရှိရင်တရား မတိုးတက်အောင်လုပ်တတ်တဲ့တရားတရားတရားမတိုးတက်အောင်လုပ်တတ်တဲ့အဟန္တ6မျိုးခုနမကောင်းတဲ့6မျိုးတရားတိုးတက်အောင်လုပ်ပေးတဲ့တရားမဆုံးယုတ်အောင်လုပ်ပေးတဲ့ကောင်းတဲ့တရား6မျိုးပေါ့လေအဲဒီ6မျိုးကိုမာစီချာတော်ဘုရားကြီးကလင်္ကာလေးတည်ကုန်းထားတယ်သူလင်္ကာလေးကကိစ္စမများစကားနဲ့စီတဲ့အိနေမူနီးကိုရီးပြောလေသုံးမလွယ်ကြောင်း မိကောင်းရှိစေတရားရေးအာဘေဂုံ၆ထွေတဲ့တရားတုတ်တဲ့ရှင်အကြောင်းတွေပဲတဲ့တရားတုတ်တဲ့ဖို့အတွက်အမတန်အားပေးတဲ့အကြောင်းတရားတွေပဲတဲ့အဲ့ဒါဘုရားဟောတော်မူထားတဲ့စကားတော်တွေကို မာစီချာတော်ဘုရားရဲ့မြန်မာလိုလင်္ကာလေးပြီးကုန်းထားတာပါပဲအဲ့ဒီနတ်သားကိုမြတ်စွာဘုရားအဲ့ဒီ၃မျိုးနတ်သားပြောသွားတာက၃မျိုးဘုရားကအဲနောက်ထပ်၃မျိုးယဟန်နေပြန်ပြောပြတယ်အဲ့ဒီဟာ၆မျိုးအဲ့ဒီ၆မျိုးပြောပြီးတဲ့အခါတော့မြတ်စွာဘုရားက ပြောသေးတယ်ယဟန်တို့တဲ့။အိုးအရှိအတိတ်ကာလတုန်းကကုသိုလ်တရားတွေကမဆုပ်ယုပ်မယုတ်လျော့ခဲ့တဲ့ပုံကိုယ်တွေရှိတယ်တဲ့။အဲ့ဒီပုံကိုယ်တွေဟာအဲ့ဒီခုန6မျိုးယုတ်လျော့တယ်ဆိုလို့ရှိရင်လည်းအဲ့ဒီမကောင်းတဲ့6မျိုးကြောင့်ယုတ်လျော့ကြတယ်။မယုတ်လျော့ဘူးဆိုလို့ရှိရင်အဲ့ဒီ6မျိုးကြောင့်ခုနကောင်းတဲ့6မျိုးကြောင့်မယုတ်မယုတ်လျော့ခဲ့ကြဘူး။ နောင်အနာဂတ်ကာလမှာကုသိုလ်တရားတွေမှမယုတ်လျော့ကြတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒီပုဂ္ဂိုလ်တွေဟာလည်းပဲအဲ့ဒီတရား၆မျိုးကြောင့်ပဲကုသိုလ်တရားမှမယုတ်လျော့တာတွေဖြစ်တယ်အခုကုသိုလ်တရားမှခုလောလောဆယ်ပစ္စုပန်ကုသိုလ်တရားမှမယုတ်လျော့ကြတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲ့ဒီမယုတ်လျော့ကြတဲ့ပုဂ္ဂိုလ်တွေမှာဒီအကြောင်း၆မျိုးကြောင့်မယုတ်လျော့ကြတာပဲဖြစ်တယ်ကုသိုလ်တရားတွေတိုးတယ်ပေါ့အခုဒီယောဂီတွေဟာ မိမိတို့မှတ်နေတဲ့တရားဝိပဿနာဉာဏ်တရားတွေတိုးတက်ခြင်းနိဗ္ဗာန်နဲ့နေခြင်းမိမိတို့မှတ်နေတဲ့အဲဝိပဿနာဉာဏ်တွေမယုတ်လျော့ခြင်းရင်ဝိပဿနာဉာဏ်တွေတိုးတက်ခြင်းရင်ဝိပဿနာဉာဏ်တွေတိုးတက်ရင်းကျက်ပြည့်စုံပြီးတော့နိဗ္ဗာန်ကိုရောက်ခြင်းရင်အဲ့ဒီ6မျိုးနဲ့ပြည့်စုံရမယ်တဲ့ဒါကြောင့်မာသီဆရာတော်ဘုရားကြီးဒီကုန်းထားတဲ့လင်္ကာလေးတွေကိုယောဂီတွေရပြီလည်းဖြစ်ပါလိမ့်မယ်မရသေးရင်လည်းရအောင်ဆိုကြည့်အောင်ကိစ္စမများစကားနည်းစီ အိနေမူနီကိုရီပြောလေဆုံးမလွယ်ကြောင်းမိကောင်းရှိစေတရားရေးအားပေးဂုံ၆ထွေရမယ်ထင်ပါတယ်ဆိုကြည့်သမ်းပါအိနေမူနီကိုရီပြောလေ 东哥手机吧。 3နာရီပြီးဖို့15မိနစ်လောက်လိုသေးတယ်15မိနစ်လောက်လိုသေးတယ်ဆိုတော့အဲ15မိနစ်စာပြောအောင်မယ်15မိနစ်ဆိုတရားတော့ကုန်သွားပြီပြောเสียရှောက်ရှားကြံပြောရအောင်ပါပဲတရားတော့အဲ့ဒီခုနလင်္ကာနဲ့ဘုရားဟောတော်တဲ့သုတ်တန်နဲ့ဒါပြီးသွားပြီဆုံးသွားပြီအဲ15မိနစ်စာထပ်ပြီးပြောမယ်ဆိုရင်တော့ဘုရားကယဟန်တို့တဲ့ကုသိုလ်တရားမှာရပ်တန့်နေတာငါဘုရားကြီးမတော်မမှုဘူးတဲ့ ရုပ်လျော့နေတယ်ဆိုတာကတော့ဘာပြောစရာလိုတော့မလို့တဲ့ကုသိုလ်တရားမှာငါဘုရားကတိုးတက်တာကိုပဲချီးမွမ်းတော်မူတယ်တဲ့ကုသိုလ်တရားမှာအဲရက်တန့်နေတယ်ရုပ်လျော့နေတယ်ဒါတွေကငါဘုရားမချီးမွမ်းဘူးတဲ့ဒီတော့ယောဂီတို့ဘုရားချီးမွမ်းခံရတဲ့ယောဂီဖြစ်ရှင်လို့ရှိရင်မိမိတို့တတိတွေ ရော့မနေရဘူးမိမိတို့ရဲ့ဝရိယတွေရော့မနေရဘူးမိမိတို့ရဲ့တမာတိတွေမရော့ရဘူးမိမိတို့ရဲ့ပညာမရော့ရဘူးမိမိတို့ရဲ့ဝရိယမိမိတို့ရဲ့တတိမိမိတို့ရဲ့တမာတိမိမိတို့ရဲ့ပညာရတန်လည်းမနေရဘူးဖခင်ကချီးမွမ်းနာကတတိတွေတိုးတဲ့တိုးတနေ့တဲ့တနေ့တစ်တိုင်းနဲ့တစ်တိုင်းတစ်ချိန်နဲ့တစ်ချိန်တတိတွေတိုးတိုးတိုးတိုးလာရမယ်ဝရိယတွေတိုးတိုးတိုးတိုးလာရမယ်တမာတိတွေတိုးတိုးတိုးတိုးလာရမယ် ပညာတွေလည်းတိုးတိုးတိုးတိုးလာရမယ်တဲ့အဲ့ဒီလိုသတိတိုးအောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်ငါဘုရားချီးမွမ်းတယ်တဲ့ဝရိယတွေတိုးအောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်ကိုငါဘုရားချီးမွမ်းတယ်တမာရီတွေတိုးအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်မျိုးကိုငါဘုရားချီးမွမ်းတယ်ပညာတွေတိုးအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်ကိုငါဘုရားချီးမွမ်းတယ်ဒီနေ့လားလဲဒီတတိဒီတတိ တနေ့လာလဲဒီဝရိယဒီဝရိယပဲတနေ့လာလဲဒီသမာဓိဒီသမာဓိတနေ့လာလဲဒီပညာဒီပညာပဲသူကမတိုးတက်ဘူးသတိလည်းမတိုးတက်ဘူးဝရိယလည်းမတိုးတက်ဘူးပညာလည်းမတိုးတက်ဘူးအဲတန့်နေတယ်သတိလည်းတန့်နေတယ်ဝရိယလည်းတန့်နေတယ်သမာဓိလည်းတန့်နေတယ်ပညာလည်းတန့်နေတယ်အဲဒီလိုဟာမျိုးငါဘရမချီးမမှုတဲ့သတိလည်းရော့မယ်အဲဝရိယလည်းရော့မယ်သမာဓိလည်းရော့မယ်ပညာလည်းရော့မယ်ဆိုရင်တော့ငါဘရမချီးမမှုတဲ့ဒီတော့ယောဂီတွေ မြတ်စွာဘုရားကြီးမွားခံရတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားကြဖို့လိုတယ်တတိတွေမရောကြစေနဲ့ရက်လည်းမနေစေနဲ့တတိတွေတိုးပါစေအဲဒီထိုင်မှတ်တဲ့အခါမှာလည်းမှတ်နိုင်တယ်ဈဉ္ညာလျှောက်မှတ်တဲ့အခါမှာလည်းမှတ်နိုင်တယ်ဉာဏ်နဲ့အသေးစိတ်အမှုအရာလေးတွေလည်းမှတ်နိုင်တယ်အဲဒါဆိုသတိတွေတိုးနေပြီအဲဒီလိုတိုးပြီးတော့သတိတွေတိုးတိုးတိုးတိုးပြီးမှတ်မှတ်မှတ်မှတ်အဲလိုမှတ်နိုင်တာလေးတွေကပိုးပိုးပိုးပိုးများများများများလာပြီဆိုလို့ချင်း ဖရာချီးမွမ်းတယ်တဲ့ဝရိယတွေတိုးလာပြီဆိုလို့ချင်းလည်းဖရာချီးမွမ်းတယ်တမာရီတွေတိုးလာပြီဆိုရင်လည်းဖရာချီးမွမ်းတယ်ပညာတိုးလာပြီဆိုရင်လည်းဖရာချီးမွမ်းတယ်အဲဒီလိုဖရာချီးမွမ်းခံရတဲ့အနေအထားမျိုးရအောင်ငါတို့ကြိုးစားမယ်လို့အဲဒီလိုစိတ်ပိုင်းဖြတ်ပြီးတော့ကြိုးစားမယ်ဆိုလို့ရှိရင်တော့မိမိတို့အားထုတ်ရတဲ့တရားတွေကျင့်နဲ့အာရတရားတွေဖြစ်လာလိမ့်မယ်ဒီတရားဟာ အဲအမတန်အရေးကြီးတယ်လူတိုင်းလူတိုင်းအတွက်အမတန်အရေးကြီးတယ်ဘယ်သူမှသို့မအိုခြင်းမဲနဲ့အိုကြရမယ်မနာခြင်းမဲနဲ့နာကြရမယ်မသေးခြင်းမဲနဲ့သေးကြရမယ်တရဝတိုင်းတရဝတိုင်းအိုကြရနာကြရသေးကြရအခုလိုဒီတရားတွေအားထုတ်နိုင်တယ်ဆိုတာကကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကျေးဇူးအမတန်ကြီးပါတယ်ကျေးဇူးတော်ရှင်ပဏိတာရမရွှေတန်ကုန်သာသနာ့ဤဒါဆရာတော်ဘုရားကြီးရဲ့ကျေးဇူးအမတန်ကြီးပါတယ် အေးဆရာတော်ဘုရားကြီးရဲ့တပည့်တွေဖြစ်တဲ့ဒီကမ္မတန်ပြပေးနေကြတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးဒီပုဂ္ဂိုလ်ရဲ့ကျေးဇူးလည်းအမတန်ရှိတယ်။မူရင်းပုဂ္ဂိုလ်ကိုရှာလိုက်လို့ရှိရင်တော့အေးမာစီဆရာတော်ဘုရားကြီးလည်းသူ့ဆရာရှိသေးတယ်။အဲသူ့ဆရာလည်းပဲသူ့ဆရာရှိသေးတယ်။သူ့ဆရာရဲ့ဆရာလည်းဆရာရှိသေးတယ်။နောက်ဆုံးလိုက်လို့ရှိရင်တော့နောက်ဆုံးဆရာကတော့ဘုရားပါပဲ။အဲ့ဒီဆရာဘုရားရှိတယ်ဘုရားရဲ့ကျေးဇူးပဲဘုရားကျေးဇူးကြောင့် ဒီတရားတွေသိနေကြရတယ်ဒီတရားတွေအားထုတ်နေကြရတယ်တရားဝါတိုင်းမှာမကင်းနိုင်တဲ့အရာတွေရှိတယ်။ဘာလဲဇာတိမကင်းရဘူးဇာတိရှိခဲ့ကြဇာတိဒုက္ခခံစားခဲ့ရစရာဒုက္ခတရားဝါတိုင်းခံစားရတယ်။ယာတိဒုက္ခအနာယောဂါတွေအဲသိတာနဲ့ကြီးတာဒါပဲကွာအနာယောဂါတွေခံစားရမရဏဒုက္ခနဲ့ဒါလည်းပဲဘယ်သူမှမသေးခြင်းညာဘူးသိရမှာပဲကိုယ်ကိုယ်တော့မသေးသေးဘူးထင်တာပဲမထင်ပဲနဲ့ အဲသိမှမထင်ပါနဲ့သိသိသွားတဲ့ပုဂ္ဂိုလ်တွေကပဲများပါတယ်မသိခြင်းညာဘူးတယောက်မှတော့မသိခြင်းညာဘူးသိကြရတာပဲအဲဒီမရဏဒုက္ခကြီးလည်းခံကြရမယ်တောကဒုက္ခအတောကတွေပရိဒေဝတွေအဲဝမ်းနေရတာငိုကြွေးရတာဒုက္ခတွေကိုဆင်းရဲစိတ်ဆင်းရဲဒေါမနတကိုဆင်းရဲတဲ့စိတ်ထဲမှာအမတန်ပူပန်ရတဲ့ဥပါယာတတဲ့အဲ့ဒီသဘောတရားတွေသဘောသဘောတိုင်းသဘောတိုင်းမကင်းနိုင်ဘူးသူလည်းမကင်းဘူးကိုယ်လည်းမကင်းဘူးအဲ့ဒီဒုက္ခတွေခံစားနေရတယ် အဲ့ဒီဒုက္ခတွေလွတ်ရှင်ရင်တော့အဲဘုရားဆိုတဲ့မိတ်ဆွေကောင်းကြီးရထားလို့အဲဇာတိကနေပြီးတော့ဇာတိဇာတိပဋိသန္ဓေနေခြင်းသဘောရှိတဲ့သရဝါတွေအဲဇာတိမှလွတ်မြောက်ကြရ။အိုခြင်းသဘောရှိတဲ့သရဝါတွေဘုရားကိုအမိပြုပြီးတော့အိုခြင်းမှလွတ်ကြရတယ်။နာခြင်းသဘောရှိတဲ့သရဝါတွေဘုရားကိုအမိပြုပြီးတော့နာခြင်းမှလွတ်ကြရတယ်။သိခြင်းသဘောရှိတဲ့သရဝါတွေဟာ ဘုရားကိုအမြည်ပြုပြီးတော့ဘုရားအဆုံးအမတွေခံယူပြီးတော့သိခြင်းမှလွတ်ကြတောကခံစားနေကြတဲ့တောကပရိဒီဝတွေခံစားနေကြတဲ့ပုဂ္ဂိုလ်တွေတောကတွေမှလွတ်ကြတယ်ဘုရားကိုအကြောင်းပြုပြီးတော့ကိုယ်စင်ရစေစင်ရဆိုတဲ့ဒုက္ခဒေါမနတအဲ့ဒီခံစားနေရတဲ့ကိုဒုက္ခဒေါမနတတွေမှာဘုရားကိုမြူပြီးပြီးတော့အဲ့ဒီကိုဒုက္ခဒေါမနတတွေမှာလွတ်ရတယ်ပြင်းစွာပူလောင်မှုဥပါယတ အဲဒီလိုအခြေအနေဆိုးတွေကလည်းဘုရားကိုအမိပြုပြီးလွတ်ကြရတယ်ဘုရားအမတန်ကျေးဇူးကြီးတယ်အဲ့ဒီကျေးဇူးကြီးတဲ့ဘုရားကျေးဇူးဆက်ရှင်တော့ယောဂီတွေဖောင်းတယ်မှတ်အဲ့ဒါအမတန်အကောင်းဆုံးကျေးဇူးဆက်နေပဲပိန်တယ်လို့မှတ်ကျေးဇူးဆက်အဲ့ဒါအကောင်းဆုံးကျေးဇူးဆက်နေပဲဘယ်လန်းတယ်လို့မှတ်ပြီးကျေးဇူးဆက်အဲ့ဒါအကောင်းဆုံးကျေးဇူးဆက်နေဘုရားအကျယ်ဆုံးကျေးဇူးဆက်နေပဲအဲဘယ်လန်းတယ်ညာလန်းတယ်ကြွားတယ်ချားတယ်ရေတော့ရင်တော့တယ်ရေချိုးရင်ချိုးတယ် အဲအဝိဝေချင်းဝိတေတကဖွင့်ရင်ဖွင့်တယ်ပိတ်ရင်ပိတ်တယ်အရာပြင်းပြင်းတယ်စသဖြင့်အဲဒီလိုခုနကမတ်စရာအာဝုံလေးတွေကိုမတ်မတ်မတ်မတ်ပြီးတော့ဘုရားပူဇော်တော့ဟာအဲ့ဒါဓမ္မပူဇာတဲ့ပရမပူဇာတဲ့မြင့်မြတ်တဲ့ပူဇော်ခြင်းတဲ့ဘုရားကြိုက်တဲ့ပူဇော်ခြင်းတဲ့အဲဒီလိုပူဇော်ခြင်းနဲ့ဘုရားကိုပူဇော်ရမယ်ကျေးဇူးဆက်ရမယ်ဘုရားကအမတန်ကျေးဇူးကြီးတယ်အမတန်မှအကြီးဆုံးကျေးဇူးရှင်ကြီးပါပဲအဲ့ဒီကျေးဇူးရှင်ကြီးကိုကျေးဇူးဆက်ရှင်တော့ အကောင်းဆုံးကျေးဇူးဆက်နည်းနေကတော့ယောဂီတွေဆက်နေကြတယ်ယောဂီသွားရင်လည်းဘုရားကိုကျေးဇူးဆက်ထိုင်ရင်လည်းဘုရားကိုကျေးဇူးဆက်ရေတောင်းရင်လည်းဘုရားကိုကျေးဇူးဆက်ရေချိုးရင်လည်းဘုရားကျေးဇူးဆက်အစားစားရင်လည်းဘုရားကျေးဇူးဆက်အဝတ်ဝယ်ခြင်းလည်းဘုရားကျေးဇူးဆက်အိအိယာဝင်ရင်လည်းဘုရားကျေးဇူးဆက်အိယာဒါတော်လည်းဘုရားကျေးဇူးဆက် နောက်ဆုံးခင်းကြီးခင်းငယ်သွားတဲ့ချိန်ကမှလည်းဘုရားကျေးဇူးဆက်လို့ရတယ်အမှတ်နဲ့နေသမျှဘုရားကိုကျေးဇူးဆက်နေတာပဲဒါကြောင့် ဘုရားအကြိုက်ဆုံးဖြစ်တဲ့အဲ့ဒီခုနကျေးဇူးဆက်နည်းနဲ့ဘုရားကိုငါတို့ကျေးဇူးဆက်မယ်မတန်းကျေးဇူးကြီးမှတဲ့ဘုရားကိုငါတို့အဲ့ဒီလိုကျေးဇူးဆက်နည်းနဲ့ကျေးဇူးဆက်မယ်လို့အဲ့ဒီလိုကိုယ်ကိုယ်ကိုပိုင်းဖြတ်ပြီးတော့အကောင်းဆုံးကျေးဇူးဆက်နည်းလို့ခေါ်တဲ့ဓမ္မပူဇာပရမပူဇာအမြင့်မြတ်ဆုံးပူဇော်ခြင်းနဲ့အမြင့်မြတ်ဆုံးကျေးဇူးဆက်ခြင်းနဲ့ကျေးဇူးကြီးမားလာတဲ့မြတ်စွာဘုရားမြတ်စွာဘုရားရဲ့တတိသားဖြစ်တဲ့မဟာစီဆရာတော်ဘုရားကြီးရွှေတောင်ကုန်းသာသနာ့ဤသာဆရာတော်ဘုရားကြီး အရှာအစရှိတဲ့ဆရာ သမားတွေအဲ့ဒီဆရာသမားတွေကျေးဇူးဆက်ရှင်ရင်အဲမှတ်ပြီးတော့ကျေးဇူးဆက်ဖောင်းနာမှတ်ပြီးတော့ကျေးဇူးဆက်ဘိန်းနာမှတ်ပြီးတော့ကျေးဇူးဆက်စသည်အဲ့ဒီလိုကျေးဇူးဆက်ပြီးတော့ကျေးဇူးဆက်နိုင်ပြီဆိုလို့ရှိရင်အဲအမတန်မှသားလိမ္မာသမီးလိမ္မာတွေဖြစ်သွားမယ်ဖရာအမတန်ကျေနပ်တဲ့အဲသားတော်သမီးတော်တွေဖြစ်သွားမယ်ဖရာကျေနပ်စရာကောင်းတဲ့ ဒါတော့သမီးတော်တွေဖြစ်အောင်ဘုရားရဲ့ဆုံးမတွေလိုက်နာကျင့်သုံးပြီးတော့ဘုရားကိုကြည်သူဆက်မယ်ပူဇော်မယ်အဲဒီလိုပူဇော်ပြီးအဲမြတ်စွာဘုရားရဲ့အဆုံးအမလိုက်နာကျင့်သုံးခြင်းအပြင်ဘုရားသားတော်သမီးတော်အစစ်အဖြစ်ခံယူနိုင်ပြီးတော့မိမိတို့တဏ္ဍာမှာတတိတွေတိုးလာအောင်တမာရီတွေတိုးလာအောင်ဒီနေ့အပရိဟာနိယသုတ်တန်နဲ့တာမာတက သုတ်တံကိုနာကြားပြီးတော့မိမိတို့တဏ္ဍာမှာတရားတွေမဆိုးလျော်ပဲနဲ့တရားတွေတုတက်လာအောင်ကိစ္စလည်းမများအောင်ကြိုးစားကိစ္စနဲ့အောင်ကြိုးစားစကားလည်းနဲ့အောင်ကြိုးစားအိတ်ဒါလည်းနဲ့အောင်ကြိုးစားအဲနောက်ပြီးတော့ကိစ္စမများစကားနဲ့စီအိတ်နေမူနီကိုရူပြော်လေတဲ့အဖော်နဲ့မပြောနဲ့အဖော်နဲ့ပြောတာနဲ့အောင်ကြိုးစားတယောက်တည်းပြောနေအောင်ကြိုးစား အိန္ဒီမုနီကိုရီပြောလေဆုံးမလွယ်ကြောင်းအပြောရခက်တဲ့ပုဂ္ဂိုလ်မဖြစ်စေနဲ့တဲ့ပြောဖို့လွယ်တဲ့ပုဂ္ဂိုလ်ဖြစ်ပါစေတဲ့မိတ်ဆွေကောင်းရှိပါစေတဲ့အဲ့ဒီလိုဘုရားဆုံးမတွေကိုကြိုးစားကြပြီးတော့မိမိတို့အလိုလားနေတဲ့မိမိတို့အလိုရှိနေတဲ့မတရားတို့ဖို့တရားတို့နိဗ္ဗာန်တရားတို့တွေကိုဘုရားဆုံးမတွေကိုလိုက်နာကျင့်သုံးခြင်းအပြင်အသီးသီးယောဂီတိုင်းယောဂီတိုင်းရရှိရောက်ရှိနိုင်ကြပါစေ။